ကိုဗစ်ကာလစိတ်ဓာတ်ခွန်အားဖြင့်ဓမ္မကထာ အပိုင်းနှစ်နော်အပိုင်းတင်မှာတော့ဘုန်းဘုန်းတို့ပါရီပြောခဲ့တော့ဆက်ဆက်မှုလေးရှိအောင်နည်းနည်းလေးပြန်ပြီးတော့အာယုံပြုကြည့်နော်လောကကြီးကအကြောင်းအကျိုးလောကကြီးနော်တဘာဝတရားတွေဆိုတာ အကြောင်းအကျိုးသဘောတွေဖြစ်เสียရှိရင် ဖြစ်တယ်ဖြစ်เสียမရှိရင်မဖြစ်ဘူးကိုဖြစ်ချင်တိုင်းဖြစ်တာမဟုတ်ဘူးကိုမဖြစ်ချင်တိုင်းလည်းမဖြစ်ဘဲနေတာမဟုတ်ဘူးဖြစ်เสียအကြောင်းရှိရင်ဖြစ်တယ် ဖြစ်စရာအကြောင်းမရှိမဖြစ်ဘူးအဲ့တော့ကိုကဘာဖြစ်ချင်ရင်ဘာလုပ်ရမလဲဘာမဖြစ်ချင်ရင်ဘာမလုပ်ရဘူးလဲအဲ့ဒီအကြောင်းတရားကိုသိနိုင်တဲ့နော်နီလန်အကြောင်းတရားတွေကိုမြတ်စွာဘုရားပြည့်ပြည့်စုံစုံဖော်ထုတ်ပြခဲ့တာဆိုတော့အဲ့ဒါလိုဖြစ်အောင်လုပ်တဲ့နီးမဖြစ်အောင်လုပ်တဲ့နီးဟာပြည့်ပြည့်စုံစုံမြတ်စွာဘုရားရဲ့သာသနာမှာပဲနီလန်းနေရာရှိတယ်ဟုတ်လားမနေ့ကအဲ့ဒါပြောရတာနော်အဲ့ဒါအိဋ္ဌဓမ္မတုတ်တံမှာ အလွန်ရနိုင်ခဲ့တဲ့ကောင်းကျိုးချမ်းသာကြီး10မျိုးဆိုပြီးတော့ဟောတယ်။တိတ္တအဲ့ဒါဘုံဘုံတို့ဟောထားတယ်လည်းရှိပါတယ်။ရနိုင်ခဲ့သောတရားများဆိုပြီးတော့အဲ့ဒီတည်းမှာကျမ်းမာရေးဆိုတာလည်းပါတယ်။ကျမ်းမာရေးနဲ့ပြည့်စုံခြင်းလူတိုင်းရခြင်းတယ်။ဒါပေမဲ့ရလူတိုင်းရသလားဆိုတော့မရ။အဲ့ဒါမြတ်စွာဘုရားကျမ်းမာရေးနဲ့ပြည့်စုံခြင်းဘာရှိရမလဲ။ကျမ်းမာရေးပျက်စီးတာဘာကြောင့်လို့အဲ့ဒီမှာဟောတယ်။ပြစ္ဆုတ်ပံအကြောင်းတရားအနေနဲ့ကျမ်းမာရေးနဲ့ပြည့်စုံခြင်းတပ်ပါရ ကိရိယာတင့်တင့်လျောက်ပတ်စွာနေတဲ့ထိုင်တဲ့တောတဲ့လာတဲ့စားတဲ့တောက်တဲ့ပြောတဲ့ဆိုတဲ့ရဟုတ်လားမသိမတင့်မလျောက်မပတ်သွားလာပြောဆိုနေထိုင်စားတော့မယ်ဆိုရင် ကျမကြီးပျက်စီးလိမ့်မယ်အဲ့ဒါပြောရနော်မနေ့ကဟုတ်လားအေးဒါကပိစုပန်အကြောင်းတရားပေါ့အတိတ်အကြောင်းတရားအနေနဲ့သုလကမ္မဝိပင်္ဂသုတ်တံမှာသူများကိုနှိမ့်ဆက်ညှင်းလဲခဲ့တဲ့ပုံကိုယ်တွေယောဂထူတယ်တဏှာကရုဏာအာကြီးတဲ့ပုံကိုယ်တွေယောဂကင်းရှင်းတယ် ဟုတ်လားအဲ့တော့ဒီကိုဗစ်ကာလမှာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေကြရတဲ့အနေအထားတစ်ခုမှာဘုံဘုံတို့ကျမ်းမာဖို့ချမ်းသာဖို့အရေးကြီးတယ်ကျမ်းမာရေးဆိုတာရုပ်ခန္ဓာကိုအဓိကရည်ညွှန်းကြတယ်ချမ်းသာရေးဆိုတာစိတ်ခန္ဓာကိုအဓိကရည်ညွှန်းကြတာကျမ်းမာမှလည်းချမ်းသာနိုင်တယ်လို့ချမ်းသာမှလည်းပဲကျမ်းမာနိုင်တယ်ကျမ်းမာရေးနဲ့ချမ်းသာရေးဟာအကြီးအကျယ်ဆက်ဆက်နေတယ်အချင်းချင်းအမိပြုတ်ပြီးတော့ဖြစ်နေကြတယ်ဟုတ်လား အဲ့တော့အဲ့ဒီကျမ်းမာခြင်းချမ်းသာခြင်းနဲ့ပြည့်စုံအောင်ဘုံဘုံတို့ဟာမလုပ်ရမှာတော့ပြည့်စုံဖို့အတွက်ကောင်းမွန်ဖို့အတွက်အကြောင်းတရားတွေကို ပြင်ဆင်ကြရမယ်အကြောင်းတရားဘယ်နှမျိုးအဓိကပြောခဲ့တော့ကံစေဥတုအာရကံတရားကိုကောင်းမွန်ဖို့ကံတရားတွေမြင့်မြတ်ကြီးကျယ်ဖို့အတွက်နီလံများစွာတွေကနှစ်မျိုးပြောတယ်မြတ်စွာဘုရားရဲ့ဂုံမြတ်စွာဘုရားရဲ့အရေးအသွေးကိုအာယုံပြုမယ်ဆင်ခြင်မယ်ဗုဒ္ဓနုတ္တိတတ္တဝါအားလုံးရဲ့ပုံမှာ ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်မွေးမယ်မေတ္တာတရားဒါကိုယ့်ရဲ့ကံတရားကိုအလွန်မှအဆင့်အတန်းမြင့်မားစေတယ်တနည်းအားဖြင့်အဆင့်မြင့်တဲ့ကံတရားတွေကိုထူထောင်တာပေါ့ဟုတ်လားကံပြီးတော့ဗါတော့စိတ်ကိုယ့်ရဲ့စိတ်ကလေးကိုခိုင်မာအောင်တည်ဆောက်ရမယ်စိတ်ကလေးကိုမစင်းရဲအောင်ကာကွယ်ရမယ်စိတ်ကိုစင်းရဲစေတာကဘာလဲအလိုဆန္ဒတွေမကျေနပ်မှုတွေအမှန်မသိမှုတွေဟုတ်လား အဲ့ဒီလောဘဒေါသမောဟကိုတတိနဲ့ကာကွယ်ခြင်းဖြင့်ကိုယ့်ရဲ့စိတ်ကိုမစင်ရဲအောင်ကြိုးစားရမယ်။အဲ့ဒီလောဘဒေါသမောဟကိုတတိနဲ့ကာကွယ်ထိန်းသိမ်းခြင်းဖြင့်ကိုယ့်ရဲ့စိတ်ကိုမတုံအောင်မလှုပ်အောင်ထိန်းသိမ်းရမယ်။လောဘဒေါသအာကြီးရင်တုံလှုပ်တာကိုဟုတ်လား။ဒါကြောင့်စိတ်ကိုအဲ့ဒီနီးနဲ့ဘုံဘုံတို့ကောင်းမွန်အောင်အားထုတ်ရမယ်။ဟုတ်လား။ကံစိတ်ဥဒုအာရဟုတ်လား။အပူအေးညီမြအောင် နေတတ်ရမယ်။ကိုယ်နဲ့တပ်ပါရဖြစ်တဲ့တင့်နဲ့အစာအာဟာရကိုမှီဝဲရမယ် ကိုနဲ့တဲ့တာကိုသုံးဆောင်တတ်ဖို့လိုတယ်တဲ့တာတောင်မှအတိုင်းရှိတိဖို့လည်းလိုသေးတယ်တဲ့ပါတယ်ဆိုပြီးတော့အများကြီးစရင်လည်းအလွန်တန်ဖိုးကြီးတဲ့ဗမာစကားပုံတစ်ခုရှိတယ်ဗါတယ်တော့တန်စီလွန်ပေးတဲ့အဲ့ဒါလက်သုံးထားဘာပဲဖြစ်ဖြစ်အဲ့ဒါလက်သုံးထားမဇ္ဈိမပရိပဒါကိုထင်ဟနေသလိုရှိတယ်တန်စီလွန်ပေးဟုတ်လားတန်ရင်ဆေးဖြစ်တယ်တန်ယုံဆိုဆေးဖြစ်တယ်လွန်ရင်ဘယ်ရာမျိုးမဆိုဘေးဖြစ်တယ်ဆေးတွေအများကြီးတောက်ထည့်လိုက်ပါလား တချို့ဆိုသေတောင်သေသွားနိုင်တယ်ဟုတ်လားကံစေဥဒုအာရအကြောင်းတရားတွေကိုပြင်ရမယ်ပြီးတော့အခုခေတ်ပညာရှင်တွေရဲ့ဒီကိုဗစ်ယောဂါနဲ့ပတ်သက်ပြီးတော့နော်ဘလို့နေထိုင်တဲ့နေဘလို့မဖြစ်အောင်ကာကွယ်တဲ့နေနီလန်းတွေကိုလည်းဘုန်းဘုလို့သိရမယ်ဟုတ်လားလက်ဆေးရမယ်မတ်တက်ရမယ်လူစုလူဝေးရှောင်ရမယ်အဲလူစုလူဝေးရှောင်တာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားတယောက်တည်းများနေနိုင်မယ်ဆိုရင်အမှန်တရားကိုတောင်သိနိုင်တယ်ဆိုတာလေးပြောရတယ်နော် ဒါပေမဲ့လူဆိုတာအမြဲတမ်းဘယ်တယောက်ထဲနေနိုင်မလို့ရှားဖွေရသေးတာလေဟုတ်လားအဲ့တော့လူကြားထဲကိုမဖြစ်လို့ဖုံဖုံတို့သွားလာနေတဲ့အခါမှာတက်နိုင်သမျှစီးနေကန်းနေကိုကိုကိုဘာလို့မလို့ကာကွယ်စောင့်ရှောက်ရမယ်ကျမ်းမာရေးဆိုတာကျမ်းမာရေးဆိုတဲ့ဆုလက်ဆိုတာအလွန်တော်တဲ့လူတွေမှရတာတဲ့အဲ့ဒီစကားလေးလည်းမေ့သိခြင်းဘူးနော်ဟုတ်လားနောက်ဆုံးဒီလိုခက်ခဲတဲ့အခြေအနေတည်းနဲ့တွေ့လာတဲ့အခါမှာအမြင့်ဆုံးအမြင့် အကောင်းဆုံးပြုလုပ်ခြင်းဆိုပြီးတော့နေကုန်းချုပ်ပြောခဲ့တာအမိမယ်ထင်ပါတယ်မြေခွေးစိတ်ဓာတ်မမွေးရဘူးရှင်သေးစိတ်ဓာတ်မွေးရမယ်ဟုတ်လားဒုက္ခကိုတကယ်ကြောက်တယ်ဆိုလို့ရှိရင်အပေါ်ယံဒုက္ခလောက်ကိုရင်ဆိုင်ဖြည့်ရှင်းရုံနဲ့ဒုက္ခတကယ်လော့မှာတကယ်ငြိမ်းမှာမဟုတ်ဘူးဟုတ်လားဒုက္ခဘယ်ကလာတယ်လဲဆိုတာဒုက္ခရဲ့အရင်းအမြစ်ကိုဘုန်းဘုန်းတို့သိအောင်လုပ်ပြီးတော့အဲ့ဒါကိုတူးဖြိုနိုင်ဖို့လိုတယ်ပေါ့ရှင်သေးတဲ့မြေခွေးဥမာပေးပြီးတော့ပြောတယ်နော် ဟုတ်လားအဲ့တော့အကောင်းဆုံးလုပ်ကတော့ဒုက္ခကိုတူးဖြူပြစ်ခြင်းလေဆိုရင်တတိပဋ္ဌာန်တရားကိုပွားရမယ်ဝိပဿနာတရားကိုပွားရမယ်တွဲဖက်ပြီးတော့အမြဲမပြတ်စဉ်းစားဆင်ခြင်ရမယ်လို့အမြဲတမ်းမမေ့တဲ့တရားကြီး၅မျိုးဆိုပြီးတော့မြတ်စွာဘုရားဟောတာကိုနေကုန်းချုပ်ပြောခဲ့တာနော်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ရှင်ယန်းတွေပဲဖြစ်ဖြစ်လူသားတွေပဲဖြစ်ဖြစ်၅မျိုးသောတရားကိုအဘိနံပစ္စဝခိတ္တဗံအမြဲတမ်းဆင်ခြင်ရမယ်အဲ့ဒီတရား၅မျိုးဟာ အိုနာသေးကွဲကံနှစ်တွဲအမြဲနေတိုင်းရှုဟုတ်လားအိုခြင်းနာခြင်းသေခြင်းကွဲကွာခြင်းကိုပြုထားတဲ့အမှုရဲ့အကျိုးရလဒ်ကိုကိုဟာသိမ့်ပေးရလိမ့်မယ်ရှောင်လွဲလို့မရဘူးအဲ့ဒီအမှန်တရားဟုတ်လားအဲ့ဒါတွေကိုဘုန်းဘုန်းတို့စဉ်းစားဆင်ခြင်ခြင်းအပြင်ကုသိုလ်တရားတွေကိုမေ့လျော့စေတဲ့အကုသိုလ်တရားတွေကိုဖြစ်ပွားစေတဲ့မဒလို့ဆိုတဲ့ယဉ်မှုမှုမန်တရားတွေကိုဖယ်ရှားနိုင်တယ်၊နေပါသွားစေနိုင်တယ်။မနက်က နော်အကျိုးအကြောင်းကိုက်အောင်မြတ်စွာဘုရားဟောတာလေးကိုဘုံဘုံတို့အသေးစိတ်ပြောခဲ့တယ်ဟုတ်လားနောက်ဆုံးဒီအိုခြင်းနာခြင်းတေခြင်းခွဲခွာခြင်းကံတရားရဲ့အကျိုးဆက်ကိုရှောင်လွှဲခွင့်မရှိခြင်းဆိုတဲ့အမှန်တရားကြီး၅မျိုးဟာငါတယောက်တည်းဖြစ်နေတာမဟုတ်ဘူးသတ္တဝါတိုင်းဖြစ်နေတဲ့အမှန်တရားဟုတ်လားအတယောက်တည်းဒီဘေးတွေဒီအန္တရာယ်တွေဒီဒုက္ခတွေကိုရင်ဆိုင်ရတာမဟုတ်တတ္တဝါတိုင်းရင်ဆိုင်နေရတာဘာနဲ့မှကာကွယ်လို့မရဘူးဟုတ်တယ်မဟုတ်လား ဖြစ်သေးတာနဲ့ဖြစ်နေတာနဲ့ဖြစ်ပြီးတာပဲကွာဖြစ်မှာဟုတ်တယ်နော်အဲ့ဒီလိုကြေကြေပြန့်ပြန့်စဉ်းစားဆင်ခြင်လိုက်တယ်ဆိုရင်ညာကအဆင့်မြင့်ပြီးတော့နောက်ဆုံးမဉ္ဇဏ်ဖုန်ဉဏ်တောင်ရနိုင်တယ်တန်ရောစဉ်တွေကုံသွားနိုင်တယ်အနုတ္တရတွေကိုဖယ်ခွာသွားနိုင်တဲ့အနေအထားထိရောက်နိုင်နေလို့ဒါပထမပိုင်းမှာနော်အဲ့ဒါလိုလေးဘုန်းဘုန်းတို့ပြောခဲ့တာဟုတ်လားကိုဗစ်ကာလစိတ်ဓာတ်ခွန်အားဖြည့်ဓမ္မကထာစိတ်ဓာတ်ခွန်အားနော်ဖြစ်ဖို့မဖြစ်ဖို့ဒီတိုင်းနေမယ်ဆိုရင် မဖြစ်နိုင်မဖြစ်နိုင်ဆိုတာကတော့လက်တွေ့လုပ်ကြည့်ရင်တော့သိနိုင်မယ်ပေါ့ဟုတ်လားခုဆက်ပြီးတော့နော်ဒုတိယပိုင်းအနေနဲ့ဗာပြောခြင်းလုံးဆိုတော့ဒီကိုဗစ်ကာလမှာနော်အရေးကြီးတဲ့အပိုင်းနှစ်ပိုင်းပေါ့အဲ့ဒါကဘာလဲဆိုတော့ကာကွယ်တဲ့အပိုင်းနဲ့ရင်ဆိုင်တဲ့အပိုင်းလို့ဒါတော့ဘုံဘုံမြင်တာလေးပဲပြောကြည့်တာပါနော်မဖြစ်သေးရင်လည်းမဖြစ်အောင်ဘုံဘုံတို့မလုပ်နိုင်ဘူးလို့တော့ကာကွယ်နိုင်ဖို့လိုတယ် ကာကွယ်ခြင်းဒီကုသခြင်းတဲ့ကောင်းဤတဲ့ဂိုင်အလွန်ကောင်းတဲ့ဆောင်ပုဒ်ကလေးတွေဟုတ်လားဖြစ်လာမှလောက်ရတယ်ဆိုတာလူလည်းမသက်သာဘူးပတ်ဝန်းကျင်လည်းကိုယ်ပတ်ဝန်းကျင်လည်းထိခိုက်တယ်ကိုယ်လည်းပဲဆင်းရဲတယ်ကိုယ်ဆွေမျိုးကိုယ်တိုင်းဝိုင်းအကုန်လုံးဒုက္ခရောက်မယ်ဟုတ်တယ်မဟုတ်လားမဖြစ်ခင်အစားကြိုတင်ကာကွယ်ထားတာကတကယ်တမ်းကဘာလို့အကောင်းဆုံးပဲဒါကြောင့်ကာကွယ်ခြင်းဆိုတာကိုလည်းပဲဘုံဘုံတို့အလေးထားရမယ်ကာကွယ်တဲ့ကြားတဲ့ကအကြောင်းအမျိုးမျိုးကြောင့်တခါတလေမလွဲတာမရှောင်တာ ဖြစ်လာတာမျိုးလည်းကြုံရနိုင်တယ်အကြောင်းတရားတွေအမျိုးရှိတာလေမနေ့ကပြောခဲ့တယ်လေအကြောင်းစုံလှလူဘဝဘာမှမရေရဟုတ်လားဘာမှမသေးကြဘူးနော်ဖြစ်ချင်ရဖြစ်နိုင်တယ်အကြောင်းတရားတွေအများကြီးရှိတာ哦ဟုတ်လားအဲ့လိုမျိုးကိုကကာကွယ်တဲ့ကြားကဂယုဆိုင်တဲ့ကြားတွေကလည်းပဲမဖြစ်ပါဘူးလို့အမခံနိုင်မလားမခံနိုင်ဘူးအဲ့လိုဖြစ်လာပြီဆိုရင်လည်းပဲဘုံဘုံတို့ကမလုပ်နိုင်ဘူးလို့တော့ရင်ဆိုင်နိုင်ဖို့လိုတယ်ဟုတ်လား အဲ့ဒါကပိုးတောင်မှဘုံဘုံရဲ့အမြင်ပြောရရင်အရေးပါတယ်လို့ထင်တယ်တစ်ချိန်မှာဘုံဘုံတို့တွေဘလောက်ပဲကြိုးစားပြီးတော့ဒီခန္ဓာကိုယ်ကြီးကိုကာဝယ်စောင့်ရှောက်မွမ်းမံတော်လဲပဲဒုက္ခကဖြစ်ကို ဖြစ်လိမ့်မယ်ဒီနည်းနဲ့မဖြစ်ရင်ဒီပြင်းနည်းနဲ့ဖြစ်မယ်ရှောင်မရအောင်အဲ့ဒါကိုဘုံဘုံတို့ကောင်းကောင်းနားလည်အောင်သဘောပေါက်အောင်လှုပ်ထားဟုတ်လားဘဝရဲ့သဘောကိုအမှန်သိအောင်လှုပ်ပြီးတော့လက်ခံနိုင်တဲ့အခြေအနေရအောင်ကြိုးစားထားလက်ခံနိုင်လေလေ တည်ငြိမ်လေလေပဲများသောဖြင့်လူတွေကလက်မခံနိုင်ဘူးနော်တခုခုဖြစ်လာရင်ဘာဖြစ်ပြီတော့ရင်းလန်းဝင်လာတဲ့တွေ့ရဟာငါမှငါတော့ဖြစ်ပြီကို့ပဲဖြစ်တယ်ထင်နေတာလေဟုတ်လားတကယ်တမ်းကကို့တယောက်တည်းဖြစ်တဲ့ကိစ္စတွေဟုတ်လားမဟုတ်ပါဘူးနော်ကိုမသိလို့လားအများကြီးဖြစ်နေကြတာပဲဟုတ်လားဒါကြောင့်ဖြစ်လာပြီဟေ့ဆိုရင်လည်းပဲဘာလို့ဖို့လို့တော့ရင်ဆိုင်နိုင်ဖို့လိုတယ်ဟုတ်လားမဖြစ်ခင်လည်းပဲဘာလို့ဖို့လို့တော့ကာကွယ်နိုင်ဖို့လိုတယ်နောက်ဒီဥစ္စာတွေကတော့ပို့ပြီးတော့တောင်မှကျေပြတ်ပါတယ် ကိုဖြစ်ရင်လည်းပဲသူများကိုမဖြစ်ဖို့မေတ္တာရှိရနာနဲ့ကိုကိုကိုကာကွယ်ဖို့လိုသလိုသူများကိုလည်းကာကွယ်ပေးဖို့လိုသေးတာပဲဟုတ်လားအဲ့ဒီစိတ်ဓာတ်ညံဖြင်းတဲ့လူတွေနော်သူတို့ယောဂဖြစ်ရင်သူတို့ကိုသူတို့မထိမ့်သိမ့်မနဲ့နေရင်အများကြီးဥဆက်သွားနိုင်သေးတာပဲလေဟုတ်လားဒါကြောင့်ကာကွယ်တဲ့အပိုင်းရင်ဆိုင်တဲ့အပိုင်းလို့နှစ်ပိုင်းအဲ့ဒါလေးကိုခွဲပြီးတော့ပြောခြင်းဟုတ်လားအဲ့ဒါဘာနဲ့ဘုံဘုံတို့ကာကွယ်မလဲဘာနဲ့ရင်ဆိုင်မလဲ ဘုန်းဘုန်းတို့ကတော့နော်လောကီအမြင်တွေကကို့မှာပြောရရင်ဘာမှသိပြီးတော့မရှိဘူးလို့ဆိုရပါစို့ဟုတ်လားမြတ်စွာဘုရားဟောထားတဲ့ဒေသနာတွေကိုပဲအခြေခံပြီးတော့အဲ့ဒီရှုထောင့်ကပဲပြောမယ်ပေါ့နော်ခေတ်စေပညာရှင်တွေရဲ့အမြင်နော်သိပ္ပံပညာရှင်တွေရဲ့အမြင်ကိုပြောနိုင်တဲ့အနေအထားဘုန်းဘုန်းတို့မှာသိပြီးတော့မရှိဘူးဟုတ်လားအဲ့တော့ကိုပြောမှာပဲရှုထောင့်ကပြောမှာလည်းမင်းရဲ့မြတ်စွာဘုရားသိခဲ့မြင်ခဲ့တဲ့တိတိအတိုင်းမြင်တဲ့အတိုင်းဟောခဲ့တဲ့ဒေသနာတွေကိုပဲအခြေခံပြီးတော့ပြောမှာ အဲ့ဒါကိုလည်းကိုကအပြည့်အဝယုံကြည်ထားတာကိုဘုံဘုံတို့ကမြတ်စွာဘုရားရဲ့တပ်ပိယုတဉာဏ်ကိုယုံကြည်ကြတဲ့ပုံကိုယ်တွေပဲလေဟုတ်လားမြတ်စွာဘုရားရဲ့ဘာကိုယုံကြည်တယ်တပ်ပိယုတဉာဏ်တပ်ပိယုတဉာဏ်ဆိုတာဘာလို့သိတဲ့သိတိုက်တာအကုန်လုံးကိုသိတဲ့ဉာဏ်ပေါ့တပ်ပိယုတဉာဏ်အစွမ်း၃မျိုးရှိတယ်သိဉာဏ်မှန်ကမကြံရအောင် လုံးဝစုံလေအကုန်မြင်တပ်ပိယဉာဏ်တော့အစွမ်းတည်ဟောသိတဲ့သိတိုက်တဲ့တရားတွေကိုအကုန်စင်သိတယ်ဘာလေးကြံနေတယ်ဆိုတာမရှိဘူး ဘုရားတချို့တရားတွေကမဟောတာပဲရှိတယ်မသိလို့မဟောတာမဟုတ်ဘူးမဟောတဲ့လို့မဟောတာတွေရှိတယ်တခါမှမြတ်စွာဘုရားရင်းလိုက်တော်တဲ့ရောက်တော့ရင်းလိုက်ရွက်တွေကတော်တော်လုံးရင်းလိုက်ပင်လေးကြီးဆိုတော့ကျွေးနေတာအဲ့ဒါရင်းလိုက်ရွက်လေးလက်တကုပ်လောက်မြတ်စွာဘုရားကုပ်ပြီးတော့ရဟန်းတွေကိုပြောတယ်တဲ့ငါတိလျက်နဲ့မဟောတဲ့တရားတွေကဟောဒီရင်းလိုက်တော်ကြီးတော်လုံးမှာကျွေနေတဲ့ရင်းလိုက်ရွက်တွေလောက်ရှိတယ် တိပြီးတော့ဟောတဲ့တရားဟာငါလက်ထဲမှာရှိတဲ့လက်တဆုပ်စာရင်းတဲ့ရွက်လောက်ပဲရှိတယ်လို့ဟောပြောတယ်ဟောတယ်တဲ့မြတ်စွာဘုရားဘာဖြစ်လို့မဟောတာတော့ညီးငွေခြင်းကမဖြစ်ဘူးအကျိုးစီးပွားနဲ့မဆက်ဘူးတဲ့ဟောမြတ်စွာဘုရားသုံးလုံးပုံလေးနော်မှန်တော့မှန်တယ်တိတော့တိတယ်ဒါပေမဲ့ဒါပြောလိုက်လို့ဘာမှအကျိုးမရှိဘူးဘောတန်တရားကိုညီးငွေသွားဖို့ဘောတန်တရားကလွတ်မြောက်ဖို့ဘာအထောက်အကူမှမပြုဘူးအဲ့လိုစကားမျိုးမြတ်စွာဘုရားမပြောဘူးမြတ်စွာဘုရားဘုရားဖြစ်နေပွင့်လာတယ်ဆိုတာအဓိကက ဘဝဟာဆင်းရဲခြင်းမျှတာဖြစ်တယ်အဲ့ဒီဆင်းရဲတဲ့ဘဝကထာဝရလွတ်မြောက်သွားဖို့နိလန်းကိုပေးဖို့ဘုရားပွင့်လာတာပဲတကယ်တမ်းဟုတ်လားအတော့ပြောချင်တာကမြတ်စွာဘုရားတိပါလျက်နဲ့မပြောတဲ့အကြောင်းအရာတွေဟာအသင်ချေအနန္တရှိတယ်သိကြတာကတော့မြတ်စွာဘုရားတရားအလုံးစုံကိုသိတယ်မပြောခဲ့လို့မသိဘူးလို့မထင်လေနဲ့နော်ဘာလို့မပြောတာတုံးအကျိုးမရှိလို့ညင်းငွေချင်းနဲ့မဆက်လို့နော်ဒုက္ခငြိမ်းဖို့အတွက်မဖြစ်လို့ ချမ်းသာသည်ကိုရှေ့ရှုနေတာမဟုတ်လို့မြတ်စွာဘုရားမပြောခဲ့တာဟုတ်လားဒါကြောင့်မြတ်စွာဘုရားတပ်ပင်ယုတညာကိုဘုံဘုံတို့တွေကမမိတ်မတုံယုံကြည်ကြရမယ်ပေါ့ဟုတ်လားတိယံမှန်ကမကြံရအောင်လုံးဝစုံလေအကုန်မြတ်တပ်ပင်ညာတော်အစွမ်းဒီတိတိတရားများပြတဲ့ဟောထားစဝယ်နီးတွေတွေကိုခြေလဲစုံလေအကုန်မြတ်တပ်ပင်ညာတော်အစွမ်းဒီတဲ့သိထားတဲ့တရားကိုသူများသိအောင်ဘယ်လိုပြောရမလဲဆိုတာကိုဒါကိုလည်းထပ်ပြီးတော့သိတယ်အဲ့ဒါလည်းပညာတစ်မျိုးပဲအဲ့ဒါတပ်ပင်ယုတညာရဲ့အစွမ်းပဲ ကျွတ်ထိုက်ကြပြီးများဝေနေဣန္ဒြေစရိုက်သူ့အကြိုက်ကိုနှိုက်ချိုးစုံလေအကုန်မြင်တပ်ပညာတော်အစွမ်းတည်တယ်။တည်တင်တည်လိုက်တဲ့တရားတွေကိုတတ္တဝါတွေကိုသိအောင်ပြောတဲ့နေရာမှာတယောက်စီတယောက်စီရဲ့အကြိုက်နဲ့စရိုက်ကတူကြတာမဟုတ်ဘူး။အဲ့တော့မြတ်စွာဘုရားအံဝင်ခွင့်ကြဖြစ်အောင်နော်ဒီယောဂတွေကိုဒီဆေးကျွေးမယ်ဟိုယောဂတွေကိုဟိုဆေးကျွေးမယ်လုံးဝမှားယွင်းမှုမရှိတရားကိုကွက်တိအပူလိုမရှိမြတ်စွာဘုရားဟောနိုင်တယ်ပြောနိုင်တယ်။မြတ်စွာဘုရားတရားဟောလိုက်လို့အချီးနီးအကျိုးမဲ့ဖြစ်သွားတယ်ဆိုတာ မရှိဘူးကွဋ္ဌိဝင်အောင်ပြောနိုင်တာမလိုအပ်ရင်ဘာမှမပြောဘူးဟုတ်လားသဗ္ဗညုတဉာဏ်ရဲ့အစွမ်းဘယ်နှမျိုးတုံး၃မျိုးအဲ့တော့အဲ့ဒီလိုသဗ္ဗညုတဉာဏ်ကြီးကိုရရှိတော်မူခဲ့တဲ့မြတ်စွာဘုရားပြောခဲ့တဲ့ဒေသနာတွေကိုအခြေခံပြီးတော့ပြောမှာအခုဟာကဟုတ်လားခုပြောတာလဲကိုယ်အစွမ်းမဟုတ်ဘူးဟုတ်လားအဲ့သူအစွမ်းကိုအခြေခံပြီးတော့ပြောမှာတော့မြတ်စွာဘုရားရဲ့အခြေခံမြတ်စွာဘုရားရဲ့တရားတော်တွေကိုအခြေခံပြီးတော့ပြောမှာဟုတ်လားဒါကြောင့်ရှေးရဘုန်းကြီးကပြောနေတာဆိုတဲ့အမြင်လောက်နဲ့မပြည့်စုံဘူးအဲ့လောက်လဲစိတ်ကိုမထားစေခြင်းဘူးဟုတ်လား အခုတို့ကြားနေရတဲ့စကားတွေကမြတ်စွာဘုရားရဲ့စကားတွေလို့အဲ့ဒါလိုလေးလေးနက်နက်ထားစီခြင်းဟုတ်လားကာကွယ်ခြင်းနဲ့ရင်ဆိုင်ခြင်းပေါ့နော်ဟောကုသတဲ့အပိုင်းတော့ဘုန်းတို့ဘာမှမသိဘူးဟုတ်လားခုလည်းပဲကာကွယ်သေးရပေါ်တော့ပေါ်တော့မလို့ပြောနေတာပဲကာကွယ်သေးရပေါ်ဟာသာတော့ဘလောက်တန်မလဲဆိုတာလည်းမသိဘူးဟုတ်လားဟိုနည်းနည်းတော့ဝေးနေသေးရဲ့ဒီမှာလည်းနောက်နှစ်ဆန်းပိုင်းလောက်ဆိုရင်တော့ကာကွယ်သေးပေါ်မယ်လို့ပြောနေကြတာပေါ့နော်အဲ့တော့ဘာနဲ့ဘာနဲ့ပြောမယ်ကာကွယ်တဲ့အပိုင်းနဲ့ ရင်ဆိုင်တဲ့အပိုင်းပေါ့ကာကွယ်ကြရမယ်ဖြစ်လာရင်လည်းရင်ဆိုင်နိုင်အောင်လုပ်ရမယ်ဟုတ်လားအဲ့ဒါကိုပထမဘိုင်းအနေနဲ့ကာကွယ်တိုင်းကာကွယ်ခြင်းကုသကာကွယ်ခြင်းရင်ဆိုင်ခြင်းဒီနှစ်ပိုင်းလုံးကိုဘာလို့အသုံးချစေခြင်းလဲဆိုလို့ရှိရင်ယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးကိုစဉ်းစားဆင်ခြင်ခြင်းအပြင်ကာကွယ်တဲ့အပိုင်းရောရင်ဆိုင်တဲ့အပိုင်းရောအဲ့ဒါကိုအသုံးပြုစေခြင်းပြန်ပြောရနော်အခုဒီ ကိုဗစ်ကာလစိတ်ဓာတ်ခွန်အားဖြင့်ဓမ္မကထာအပိုင်းနှစ်မှာနှစ်ပိုင်းခွဲပြောမယ်နော်ကာကွယ်ခြင်းကုသကာကွယ်ခြင်းရင်ဆိုင်ခြင်းဒီဟာကိုနော်ပထမပိုင်းအနေနဲ့ဘာကိုအသုံးပြုပြီးတော့ဘုံဘုံတို့ကာကွယ်ကြမလဲဘာကိုအသုံးပြုပြီးတော့ရင်ဆိုင်ကြမလဲပေါ့နော်ယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးကိုစဉ်းစားဆင်ခြင်ခြင်းအပြင်နော်ယတနာမြတ်သုံးပါးရဲ့ဂုံအည်သွေးတွေကိုနှလုံးသွင်းဆင်ခြင်ခြင်းအပြင် ဒါကိုကာကွယ်ကြမယ်ရင်ဆိုင်ကြမယ်ဟိုကာကွယ်တဲ့အပိုင်းဟိုဘုံဘုံတို့ထင်ရှားတာတစ်ခုပေါ့နော်အဲ့ဒါဟာလူတိုင်းဗုဒ္ဓဘာသာဝင်တိုင်းသိပါတယ်ယရဏတုတ်သိရနော်ဝေဒာလီပြည်မှာနော်ဘေးကြီးဆိုင်တော့နောက်ဆုံးမြတ်စွာဘုရားဒီကိုအဲ့ဒီပြဿနာဖြေရှင်းပေးဖို့အနေထားကဖမ်းလာတော့ယဟန်တန်ဃာတွေနဲ့မြတ်စွာဘုရားကြွတော့ပြီးတော့ဝေဒာလီပြည်မှာယရဏတုတ်ကိုဟောတယ်ဟုတ်လား ဘယ်ကနေသူကဘေးကစအောင်ဆိုတော့လူတွေလောဘဒေါသမောဟအာကြီးရာနေပြီးတော့ဟုတ်လားငတ်မို့ချင်းဘေးစာရည်သာရှားပါတော့နော်စာရည်သာရှားပါလာရင်ခန္ဓာကိုယ်ကပြီးပြီးဝအာဟာရဓာတ်မရတဲ့အခါကျတော့ယောဂဗျာကနောက်ဆက်တွဲဘာဖြစ်လာတော့လိုက်လာတယ်ဟုတ်လားအသေးပြောင်များလာပြီးယောဂကြောင့်အသေးပြောင်များလာပြီးရှင်ဟောအမနုဿဘီလူဘေးတဲ့ အမနုဿဆိုတာမနုဿလူအမနုဿလူမဟုတ်တာတွေရဲ့ဘေးတဲ့မမြင်နိုင်ဘူးအဲ့ဒါတွေကလည်းဆန်းကျဲတယ်မမြင်ရလို့မယုံဘူးလို့များစွတ်လို့မနေနဲ့ဟုတ်လားဘေးဘယ်နှမျိုးတော့သုံးမျိုးငတ်မို့ခြင်းဟုတ်လားယောဂဘေးကနှိမ့်ဆက်ခြင်းဟုတ်လားလူမဟုတ်တဲ့တခြားသောတရားတို့ရဲ့နော်ဘီလူတပက်ဘေးဟုတ်လားအဲ့ဒီဘေးကြီးတွေကိုမြတ်စွာဘုရားနော်ဘာနဲ့ငြိမ်းတော့အောင်ညှိမ့်သက်ပေးတယ်လေယတနာတုတ်နဲ့ငြိမ်းတော့ငြိမ့်သက်တယ်အဲ့တော့အဲ့ဒီယတနာတုတ်ကိုဘုံဘုံတို့ သေချာချာဟိုကြည့်လိုက်တဲ့အခါမှာဘာတွေ့ရတော့ဆိုတော့ယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးရဲ့တစ္ဆာရဲ့မေတ္တာရဲ့ဒီ၅မျိုးတွေ့ရတယ်အနှစ်ချုပ်မှတ်ရမယ်နော်ဒီဥစ္စာမှတ်ရမယ်ဟုတ်လားဘယ်နှမျိုး၅မျိုးဖရာဂုံတရားဂုံတန်ဃာတော်တို့ရဲ့ဂုံပြီးတော့တစ္ဆာနဲ့မေတ္တာဥမာလေးဦးစင်းတစ်ခုပြောရနော်ယံကိဉ္စီဝိတံဣဒဝါဟိဟုရံဝါတက္ကေတုဝါယံရတနပဏိတံ နာနောသမအဋ္ဌိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံဣတိနသစ္စေနတောတိဟောတုဒီလောကကြီးတစ်ခုလုံးမှာလူပြည်နဲ့ပြည်ငကားပြည်ကလုံးပြည်လောကကြီးတစ်ခုလုံးမှာဘုရားတည်းဟူသောယရနာဟာအမွန်မြတ်ဆုံးတန်ဖိုးအကြီးမားဆုံးပဲတဲ့ဤမှန်ကန်တဲ့တစ္ဆာစကားကြောင့်တတဝါတွေချမ်းသာပါစေခုနရွတ်လိုက်တာလေးရဲ့အဓိပ္ပာယ်ကလူရင်းကအဲ့ဒါပဲဟုတ်လားနော်ဆက်ပြီးတော့ ခယံဝိဒါကအမတံပတိနံယတိစကတကြမုဏိတမဟိတောနတေနဓမ္မေနသမထိကိဉ္စီဣဒံပိဓမ္မေရတနံပဏိတံဣတိနသစ္စေနသုတိဟောတုအဲ့ဒီဖရာဘာကြောင့်မြင်ရတာတော့အမျက်ဆုံးဆိုတဲ့နိဗ္ဗာန်ကိုအဲ့ဒီဖရာကတိလို့နိဗ္ဗာန်ကဘလို့နိဗ္ဗာန်တော့ခယံကိလေသာခတ်သိမ်းကုန်ခန်းတယ်ဝိရာကကိလေသာခတ်သိမ်းချုပ်ငိမ့်တယ်အမတံမသေးရအဲ့ဒီအငိမ့်တဲ့ဖြစ်တဲ့ခယံဝိရာကအမတံပဏိတံ အလွန်မွန်မြတ်တဲ့နော်ဘာမှထပ်ပြီးတော့ဖြည့်ဆွက်เสียမလိုလောက်အောင်ကောင်းမွန်တဲ့နိဗ္ဗာန်တရားကိုပြောတာဟုတ်လားခယံဝိဒါကအမတပဏိတံယရစ္ဆကတကြမုနိတမဟိတော်တဲ့အဲ့ဒီလောက်မွန်မြတ်တဲ့နိဗ္ဗာန်ဆိုတဲ့တရားကိုတာကီဝင်မင်းသားကနေဖြစ်လာတဲ့အဲ့ဒီဂေါရမဗုဒ္ဓဆိုတဲ့ဖះနော်ရခဲ့တာတဲ့ကျင့်လို့ရခဲ့တာဖြည့်ဆည်းခဲ့တဲ့ပါရမီတွေကိုအခြေခံပြီးတော့ကျင့်သုံးလို့သူရခဲ့တာအဲ့ဒါကြောင့်မလို့ဖះဖြစ်သွားတာ ဟုတ်လားအဲ့ဒီဖရာအဖြစ်ကိုလှုပ်တက်တဲ့နော်နိဗ္ဗာန်ရလို့နိဗ္ဗာန်ကိုမြင်လို့ပြည့်ပြည့်စုံစုံသိလို့ဖရာဖြစ်သွားတာပေါ့နော်အဲ့ဒီနိဗ္ဗာန်ဆိုတဲ့တရားအမျက်ဆုံးပဲတဲ့ဟောဒါကြောင့်တရားကိုဂုံပြူတာဆက်ဆက်မှုရှိတဲ့ဂါထာတစ်ပုဒ်နဲ့တစ်ပုဒ်နဲ့ကဣဒံပိဓမ္မေရတနပဏိတံဧတေနသစ္စေနသူတိဟောတုဣမံကနဲ့သစ္စာတကားကြောင့်တတ္တဝါတွေချမ်းသာပါစေဟုတ်လားတပုတ်ချင်းဘုံဘုံကပြောနေရင်နောက်ထပ်ပြောချင်တာတွေပြောအောင်မဟုတ်နော်ယတနာတုတ်ကအရှိကြီးဟုတ်လား အဓိကဘာနားလေထားရမှာလဲအဲ့ဒီဘေးတွေအန္တရာယ်တွေကိုမြတ်စွာဘုရားကာကွယ်ဖို့နော်ဒါမြတ်စွာဘုရားအကောင်းဆုံးနိလန်းကိုအသုံးချခဲ့မယ်လို့ဘုံဘုံကတော့ယုံကြည်တယ်ဒါအကောင်းဆုံးကိုလုပ်ခဲ့တာပဲဟုတ်လားနီးတွေတော့ရှိမှာပေါ့နော်ဒါပေမဲ့ဒီနီးကိုပဲမြတ်စွာဘုရားမလုပ်သွားတော့တုံးသွားတာဘာနီးတော့ဘုရားရဲ့ဂုံတရားရဲ့ဂုံတန်ဃာတော်တို့ရဲ့ဂုံအဲ့ဒါကိုမြတ်ဆိုပြီးတော့မေတ္တာတရားရှေ့ထားပြီးတော့သစ္စာပြုလိုက်တယ် ဟုတ်လားဒါကြောင့်ယရဏတုတ်အဓိပ္ပာယ်လေးကိုနားလည်ပြီးတော့ရထားရင်ကောင်းအောင်ပဲအကယ်၍ရအောင်လုပ်နိုင်တဲ့အခြေခံကိုမှမရှိဘူးဒါမှမဟုတ်အဲ့လောက်ကြီးကြီးကိုကနော်စိတ်အရင်ဒီမစိုက်ထုတ်နိုင်ဘူးဆိုရင်ကိုကိုကိုတော့ရှော့မတွက်သေးခြင်းဘူးနော်ဒါပေမဲ့များသူကရှော့တွက်တယ်ထင်ပါတယ်ဟင်အဲ့ဒါအဲ့ရဏတုတ်ကြီးအလွတ်ကတော့မရပါဘူးလို့ပြောမဲ့လူပဲများတယ်နော်ဟုတ်လားရပြီဆိုရင်လည်းတချို့ရွတ်တော့ရွတ်တယ်အဓိပ္ပာယ်သိဟာအဓိပ္ပာယ်တော့ဘယ်သိမလို့အဓိပ္ပာယ်သိအောင်လို့ဆိုရင်ကိုအလှမ်းဝေးတယ်လို့သူတို့ကထင်ကြတာ ဘုမဒါမှမဟုတ်တခါလေးအကပ်ပြောတာတော့မဟုတ်ပါဘူးအဲ့ဒီတပုတ်ကိုအတိပဲတိပြီးတော့အလွတ်ရပြီးတော့ကျွမ်းကျင်သွားလို့ပတ်စံသိန်း100ရမဟေဆိုရင်လူတိုင်းလုံးမှာလို့ကိုသိန်း100လောက်တန်ဖိုးမထားလို့ပေါ့အဖြေကအဲ့လိုတွေးလိုက်တော့လည်းပဲညံ့တဲ့အကြောင်းကငုံငိုကြီးပေါ်လာနော်ဟုတ်တယ်မဟုတ်လားအဲ့ဒီဂါထာတပုတ်တာသိန်း100ရမယ်ဆိုရင်ဘာလုံးမှမလုပ်တော့ဘူးလေအဲ့ဒါပဲလုပ်တော့မှာအဲ့တော့သိစေခြင်းတယ်ပေါ့ဒီယတနာတုတ်ရဲ့အကြောင်းဟုတ်လားပြီးရင်ဘာလုပ်မလို့တစ္ဆာဆိုမယ်မေတ္တာပြုမယ်အဲ့တော့တကယ်လို့ကိုယ့်ရဲ့အည်အသွေးက ကိုယ့်ရဲ့တရားတရားကိုယ့်ရဲ့ဝရိယအဲ့လောက်ထိတပည့်တော်တော့မလိုက်နိုင်ဘူးဆိုရင်နည်းနည်းလျှော့သေးလေးနဲ့ပြောလိုက်အောင်မဟုတ်လားတစ္ဆာဆိုပုံလေးကိုပြောမလို့ဟုတ်လားဖရာတရားတန်ကယတနာမြတ်သုံးပါးသည် လောကတွင် အမျက်ဆုံးယတနာများဖြစ်ကြပါ၏ဤမှန်ကန်တဲ့တစ္ဆာတကားကိုပြောဆိုခြင်းကြောင့်တတ္တဝါတွေချမ်းသာပါစေသတည်းအဲ့လောက်တော့ဆိုတတ်တယ်လေဟုတ်တယ်မဟုတ်လားဒါဒီဖရာတရားတန်ကယတနာမြတ်သုံးဟာအမျက်ဆုံးဖြစ်တယ်ဆိုတာကိုဘုံဘုံတော့အပြောလောက်နဲ့ နားလည်ထားမလားကိုကိုယ်တိုင်ကဘယ်တိုင်းသာထိအဲ့ဒါကိုသိမလဲအဲ့ဒါလိုတယ်အဲ့ဒီဥစ္စာကလေးနဲ့မှသစ္စာဆိုတာကလေးနဲ့မှဟုတ်တယ်မဟုတ်လားကိုကကိုကိုနှုတ်ကဆိုလိုက်တဲ့စကားရဲ့အတိတ်ပဲကိုကိုကိုယ်တိုင်ပြပြဘဝမသိဘူးဆိုရင်အဲ့ဒီသစ္စာကရန်ကြီးလေးနဲ့မှမဟုတ်သေးဘူးဟုတ်တယ်မဟုတ်လားဒါကြောင့်ယတနာမြတ်သုံးပါးဟာအမျက်ဆုံးဖြစ်တယ်ဆိုတာကိုဘုန်းဘုန်းတို့ကလေးလေးနက်နက်သိနိုင်အောင်ဘယ်လိုလုပ်မှာတော့အကောင်းဆုံးကတော့တရားအားထုတ်ကြည့်တရားအားထုတ်ကြည့်လို့ရှိရင်ချမ်းသာမှု သူ့အတိုင်းတာနဲ့သူဖြစ်လာတယ်ရလာတယ်ပေါ့ဟိုလောကမှာချမ်းသာအကျဉ်းမြင့်နှစ်မျိုးရှိတယ်တရားကတော့စံပိစရာတရားဖြစ်တော်မယ်တူဟုတ်လားဗဟိတဒုက္ခရဲ့အစ္ဆဒဒုက္ခရဲ့လို့ချမ်းသာနှစ်မျိုးရှိတယ်ဗဟိတဒုက္ခဆိုတာအပြင်ချမ်းသာပေါ့အပြင်ချမ်းသာဆိုတာမြင်လို့ကြားလို့အနံ့ရလို့စားတော့လို့တွေးထိလို့ဖြစ်တဲ့ချမ်းသာအဲ့ဒါကိုတယောက်တည်းဖန်တီးလို့မရဘူးအဲ့ဒီအာယုံရှိမှရတာခုဘုန်းဘုန်းတို့ပုထုဇဉ်တွေနားလေထားတာအဲ့ဒီချမ်းသာလောက်ပဲနားလေတာ မြင်လို့ဖြစ်တဲ့ချမ်းသာကြားလို့အနံ့ရလို့စားတော့လို့တွေ့ထီလို့အဲ့ဒါဟိုမှာကောင်းကောင်းမြင်ဖို့ကောင်းကောင်းစားဖို့ကောင်းကောင်းကြည့်ရဖို့ကောင်းကောင်းတွေဘယ်လောက်ကောင်းကောင်းတွေသွားမယ်မသိဘူးနော်အဲ့ဒါကိုအများကြီးမျောလင့်ကြတယ်မျောကိုးကြတယ်ပေါ့အဲ့ဒီချမ်းသာကိုပဲရှာဖွေရင်းနဲ့အချိန်ကုန်ကြတာပေါ့နော်နောက်အစ္ဆဒဒုက္ခတဲ့အစ္ဆဒဒုက္ခဆိုတာကတော့အတွင်းချမ်းသာအတွင်းချမ်းသာဆိုတာကကိုယ်ခန္ဓာကြီးရဲ့အကြောင်းကိုယ်ဘဝကြီးရဲ့အကြောင်းအမှန်သိပြီးတော့ကိုယ့်ဘဝအကြောင်းသိရင်သူများဘဝအကြောင်းလည်းသိတာပဲ तू အတူတူပဲလေသူများအကြောင်းမသိဘူးဆိုတာကိုယ့်အကြောင်းကိုမသိလို့ အဲ့တော့လောကအကြောင်းသိခြင်းကိုအကြောင်းကိုသိတဲ့အပိုင်းကအရင်စရတာပေါ့နော်အကိုအကြောင်းကိုသိလိုက်လို့ဩဒါကြီးကအနိစ္စကြီးပါလားဒါကြီးကမကောင်းတဲ့ဒုက္ခကြီးပါလားဒါကြီးကတန်ဖိုးမဲ့တဲ့အနတ္တကြီးပါလားလို့သိပြီဟဲ့ဆိုရင်စိတ်ကပူလောင်အောင်နှိပ်စက်တဲ့အရာတွေနှဲပါသွားတဲ့အတွက်ကြောင့်ဒီစိတ်ကတတ်တာရတယ်ငြိမ်းအေးတယ်ချမ်းသာတယ်အဲ့ဒါမျိုးအိဇဒဒုက္ခလို့ခေါ်တယ်နော်အတွင်ချမ်းသာလူမမလို့တယောက်တည်းအဲ့ဒီချမ်းသာရလို့ရနေမှတော့ဘေးကမသိနိုင်ဘူးသွားရင်းနဲ့လည်းရနိုင်တယ်စကားပြောရင်းနဲ့လည်းရနိုင်တယ် အိမ်ရင်းနဲ့လည်းရနိုင်တယ်နေရင်ထိုင်ရင်လည်းရနိုင်တယ်ကိုတယောက်တည်းကြိတ်ပေါ်လုံနေလို့ရတယ်ဟုတ်လားကိကထလည်းအလွန်နေတယ်ဟုတ်လားဗေဒချမ်းသာဆိုတာကကိုတယောက်တည်းမပြီးဘူးအစ္ဆဒချမ်းသာကိုတယောက်တည်းပြီးတယ်ပြီးရင်သူကဘာလို့အစင်တန်းကလည်းဘာမှမဆိုင်မတူဘူးအဲ့ဒါကိုကာမချမ်းသာဓမ္မချမ်းသာလို့ဒီလိုလဲခွဲနိုင်တယ်ပေါ့နော်ဟုတ်လားတော့တရားအထုတ်တဲ့အခါမှာစောစောကပြောရတဲ့ဗိဓာချမ်းသာမျိုးမဟုတ်တဲ့အစ္ဆဒချမ်းသာမျိုးဟာအလွန်မွန်မြတ်တဲ့အစစ်မြင့်တဲ့ ။နမြင်လို့ကြားလို့အနံ့ရလို့စားတော့လို့တွေ့ထိလို့ဖြစ်တဲ့ချမ်းသာမျိုးတွေအစာပေါ်များစွာတာလွန်တဲ့စိတ်ရဲ့ချမ်းသာခြင်းဆိုတာအဲ့ဒီမှာရတယ်။ရလာတဲ့အခါကျတော့ဒါဘာကြောင့်ရတော့ယတနာမြတ်သုံးပါးကြောင့်ရတယ်။ဒါသူသိတာပေါ့ဟုတ်လား။အဲ့ဒီချမ်းသာကိုရရင်ရသလောက်ဘုရားတရားတန်ခါယတနာမြတ်သုံးပါးဟာကျေးဇူးဟာသူ့ပုံမှာအများကြီးရှိသွားပြီ။ဒါတကယ်မွန်မြတ်တယ်ဆိုတာလေးနဲ့သွားတာသဘောပေါက်ရဲ့လား။ဒါမှယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးကိုသိရသိတယ်ဆိုတာအဲ့ဒီအဆင့်ထိဘုံဘုံတော့ရောက်အောင်သွားရမှာ။ ဟုတ်လားတကယ်လို့နိဗ္ဗာန်ကိုမြင်သည်အထိသိသွားပြီဟေးတရားချမ်းသာရသွားပြီဟေးအရိယာဖြစ်သွားပြီဟေးဆိုရင်ဟောယတနာမြတ်သုံးပါးကိုအသက်ဒီဟုသောအကြောင်းကြောင့်တော့ဘာတော့မစွန့်တော့ဘူးအသက်ထက်တောင်တန်ဖိုးရှိတယ်လို့သိသွားပြီကိုဘုံဘုံတို့ကယတနာမြတ်သုံးပါးရဲ့တန်ဖိုးကိုတရားရဲ့ချမ်းသာကိုနော်မရဟိုသူ့အဆင့်နဲ့သူမရသေးတဲ့အခါကျတော့တန်ဖိုးထားတာလည်းပဲအပေါ်ယံလောက်ပဲရှိနေသေးတာပေါ့ဟုတ်လားဒါကြောင့်ကာကွယ်တဲ့အပိုင်းရင်ဆိုင်တဲ့အပိုင်း ဟုတ်လားယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးမနက်ကဗုဒ္ဓနုဒတိနည်းနည်းပြောတယ်နော်အဲ့ဒါတွေကိုလေ့လာသင့်တယ်ဘုရားရဲ့ဂုံညောင်များစွာရှိတဲ့နဲ့မကြီးမတွက်နိုင်အောင်ရှိတဲ့နဲ့ကအရဟံတခုတည်းကိုပဲစဉ်းစားကိလေသာအပူကင်း၍ငြင်းအေးတော်မူသောမြတ်စွာဘုရားဟုတ်လားဟိုဂုံတော်တွေကိုဘုံဘုံအသေးသေးပြောနေရင်လည်းပဲတရားကနောက်ထပ်ပြောကျင်တာလေးတွေဘုံဘုံနည်းနည်းချင်းလေးအနှစ်ချုပ်ကလေးတွေပဲပြောသွားကျင်တာအိုးဟုတ်လားအဲ့ဒါကိုယ့်အကိုပဲလေ့လာစေခြင်းတယ် နော်တရားဆိုလို့ရှိရင်လည်းပဲကြားရယုံမဲ့အပူရှင်၍ကျင့်နေချမ်းသာကျင့်ပြီးကလေးလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့စခန်းသိမ့်အောင်မှန်းလင့်ရည်ရောကောင်းစွာဟောတော်မူသောတရားတော်ပါတကားသောအခါတော်ဘဂဝတာဓမ္မောတဏိဋ္ဌိကောရကြမယ်ထင်ပါတယ်ဣတိပိသောဘုရားဂုဏ်တော်၉ပါးတရားဂုဏ်တော်၆ပါးတန်ခါဂုဏ်တော်၉ပါးအလွန်မမြတ်တဲ့အရည်အသွေးတွေသူတို့ကိုစဉ်းစားဆင်ခြင်နေတာနဲ့ကိုပဲကိုယ်စိတ်နှလုံးဟာအလိုလျောက်မြင့်မြတ်သွားတာကွာမြင့်မြတ်မှုထဲမှာစိတ်ကမလုပ်နေတော့ကျက်စားနေတာအဲ့ဒီမြင့်မြတ်မှုထဲမှာစိတ်ကျက်စားနေတာကွာစပြီးတော့ ကာကွယ်ရေးတာဝန်ကိုယူပေးလိုက်မယ်ဖြစ်လာပြီဆိုရင်လည်းရင်ဆိုင်ရေးတာဝန်ကိုယူပေးလိုက်မယ်သက်သာလိုက်မယ်အရင်ဆိုင်ရေးတာဝန်ခုကဘုံဘုံယတနာတုတ်ကဒါကာကွယ်ရေးတာဝန်ယူတာလေးကိုအဓိကပြောတာပါနော်ရင်ဆိုင်ရေးတာဝန်ကိုယူတာလေးကိုဟိုပြောရမယ်ဆိုရင်ဘုံဘုံတို့ရှင်သီဝလိဆိုကြားဘူးတယ်မဟုတ်လားကြားပါနော်သူ့ရဲ့မယ်တော်တုတ်ပဝါသာဆိုတာရှိတယ်အဲသူတို့သားမိကဘဝတစ်ခုက နော်တိုင်းပြည်တစ်ခုကိုသိမ်းလို့သိမ်းဖို့ကြိုးစားတဲ့နေရာမှာစိတ်တူသဘောတူအဲ့ဒီမြို့ကြီးကိုပိတ်ဆို့ပြီးတော့သူတို့ကလှုပ်ခဲ့ကြတာဒုက္ခပေးတာပေါ့သူများကိုအဲ့ဒါကြောင့်မလို့မေတော်ကဒီသားကို9နှစ်နဲ့9လလွယ်ထားရတယ်မွေးနိုင်ဘူးသားကလည်းပဲဒီဘိုက်ထဲမှာ9နှစ်နဲ့9လနေနေရတယ်ကံအကြောင်းတရားတွေကစမ်းကြဲတော့အကျိုးပေးတွေကလည်းစမ်းကြဲတာမယုံနိုင်စရာကြီးပေါ့နော်အဲ့ဒါနောက်တော့သုဘဝသာမြတ်စွာဘုရားဒီကိုသူ့ရဲ့အိမ်သားကိုလွတ်တယ် လွတ်ပြီးတော့ရှောက်ခိုင်းတယ်အဲ့ဒီရှောက်ခိုင်းတဲ့ဇကာထဲမှာသူအလွန်ဆင်းရဲပါတယ်တဲ့ဒီဝေဒနာတခါတလေဆိုရင်မေ့သွားတော့အောင်ဆင်းရဲဒါပေမဲ့လို့ तू ဘာနဲ့ဒီဟာကိုရင်ဆိုင်တယ်လဲဘာနဲ့ဒီဒုက္ခဝေဒနာကို तू သိခံတယ်လဲဆိုရင်တဲ့ဩဒီဒုက္ခတွေကနေလွတ်အောင်မြတ်စွာဘုရားတရားဟောခဲ့တာဟောမြတ်စွာဘုရားရဲ့ခုံအနှစ်ချုပ်ကလေးနော်မြတ်စွာဘုရားဆိုတာအခုငါတွေ့ကြုံနေရတဲ့ဒုက္ခတွေကနေပေါ့လွတ်ဖို့အတွက်အကောင်းဆုံးနည်းလမ်းတွေကိုမြတ်စွာဘုရား ဟောတာနော်စဉ်းစားနော်ကိုဒုက္ခဖြစ်ပြီဆိုအဲ့လိုလေးစဉ်းစားစေခြင်းနဲ့ဘုန်းဘုရားအော်ဘုရားဒီဒုက္ခမျိုးတွေကလွတ်အောင်ဟောတာအဲ့ဒီလွတ်ဖို့လမ်းကြောင်းကိုငါလိုက်ဖို့တင့်တယ်ဆိုတာမျိုးဖြစ်အောင်ဟုတ်လားတရားတော်ဟာဒီဒုက္ခတွေကနေလွတ်မြောက်ကြောင်းအစစ်ဖြစ်တယ်တကယ်ကြင့်မယ်ဆိုရင်ဟောတရားရဲ့ဂုဏ်တခါတည်းပါသွားတာနော်တန်ဃာတော်တွေဟာဒီဒုက္ခတွေကနေလွတ်အောင်ကျင့်သုံးနေကြတာအဲ့ဒီလိုဘုရားတရားတန်ဃာယတနာမြတ်သုံးပါးရဲ့ဂုဏ်ကိုဆင်ញင်ရင်းနဲ့သူဟာမလုပ်တဲ့တော့ဤခံတယ်တဲ့ ဒုက္ခတွေမဖြစ်ဘူးလို့ပြောနေတာမဟုတ်ဘူးနော်ဒုက္ခတွေဖြစ်နေတယ်ဒါပေမဲ့ကြပြောက်ကြပြက်အော်လာဟေလာကစင်ကလေးယာတုံလှုပ်ခြောက်ချပြီးတော့ပျက်စီးသွားတာမဟုတ်ဘာလို့တီးငိမ့်နေတယ်သိခံနိုင်တယ်ဘုန်းဘုန်းတို့ဘာလို့နိုင်ဖို့လိုတော့သိခံနိုင်ဖို့လိုတယ်နော်သိခံနိုင်ရင်အဆင်ပြေတာပဲလေသိမခံနိုင်ရင်အဆင်ပြေဘူးဟုတ်လားအဲ့တော့ရင်ဆိုင်တဲ့အပိုင်းကိုယတနာမြတ်သုံးပါးရဲ့ဂုဏ်ကိုဆင်ခြင်ခြင်းဖြင့်ရင်ဆိုင်ကြတာတွေ အများကြီးရှိတာတဲ့ကဒါသုပ္ပဝတ္တအကြောင်းလေးကိုဘုံဘုံပြောပြတာဟုတ်လားအဲ့တော့ဘုံဘုံတို့ဘာနဲ့ကာကွယ်မလဲနော်ယတနာမြတ်သုံးပါးရဲ့ဂုံရည်သွေးကိုစဉ်းစားဆင်ခြင်ခြင်းအဖြစ်ကာကွယ်မယ်သစ္စာတရားတွေမေတ္တာတရားတွေနဲ့ကာကွယ်မယ်ဟုတ်လားဘာနဲ့ရင်ဆိုင်မလဲမတော်လူမြင်ဖြစ်လာခဲ့ရင်လည်းပဲဒီယတနာမြတ်သုံးပါးရဲ့ဂုံနဲ့ပဲရင်ဆိုင်မယ်နောက်ရင်ဆိုင်တဲ့နီးကိုနောက်ပိုင်းမှာဒုတိယပိုင်းအနေနဲ့ဘုံဘုံပြောမှာဟုတ်လားအခုပြောတဲ့ပြောချင်တဲ့အကြောင်းအရာလေးခေါင်းထဲတစ်ခုရောက်လာတာဟိုတလောက ဂျာနယ်တစ်ခုတည်းကတရားဝင်သတင်းဌာနတွေတွေကတက်လာတာလေးတစ်ခုပါပါတယ်အမေရိကရေးတာနဲ့တူတယ်ဆောင်းပါရှင်ဒီကိုဗစ်ကအရှိတောင်အာရှဗုဒ္ဓဘာသာဝင်နိုင်ငံတွေကိုမျက်နှာသာမြန်ပေးလေသလားဆိုတဲ့ခေါင်းစဉ်နဲ့ရေးတာဟုတ်လားအခုဘုန်းဘုန်းတို့လောတို့ကမ္ဘောဒီးယားတို့ကိုယ်နိုင်ငံတွေတောင်ဆင်းရဲသေးတယ်ဘာမှတိမ်ဖြစ်ဘူးလေအံ့ဩစရာကြီးဖြစ်မယ်ဆိုဖြစ်စရာအကြောင်းတရားတွေမျက်စိနဲ့မြင်နေတာပြောမယ်ဆိုရင်ဖြစ်စရာအကြောင်းတရားကြီးပဲဘုန်းဘုန်းတို့နိုင်ငံလည်းဖြစ်မယ်ဆိုဖြစ်စရာတွေကြီးပဲဒါဘုန်းဘုန်းယုံကြည်တာကတော့ ဒီနိုင်ငံထဲမှာဒီယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးကိုတကယ်သက်ဝင်ယုံကြည်တဲ့လူအရေးအတွက်ကလည်းမနေသေးဘူးလေအများကြီးရှိရလေအဲ့ဓာတွေရဲ့စွမ်းအင်တွေလည်းပါမယ်လို့ဘုံဘုံကတော့ယုံကြည်နေတယ်ပေါ့နော်ဟုတ်လားအေဝံစိန္တိယဗုဒ္ဓဗုဒ္ဓဂုဏစိန္တိယစိန္တိယပတန္တနာပါကောဟတိစိန္တိယောဘုရားရဲ့ဂုံကျေးဇူးဆိုတာမကြံစီနိုင်လောက်အောင်ကြီးကျယ်ကြံစီလို့မရဘူးအဲ့ဒီလောက်ကြီးကျယ်တဲ့ဂုံကို စိတ်ကကြည်ညိုလိုက်ပြီဆိုရင်အဲ့ဒီကြည်ညိုလို့ဖြစ်သွားတဲ့ကုသိုလ်ကလည်းအစိမ့်တရားဖြစ်သွားတယ်မကြံစီနိုင်ဘူးတဲ့ဒီချာနာထောင်နော်ဂုဏ်တော်ကမကြံစီနိုင်လောက်အောင်မြင့်မြတ်တယ်အဲ့ဒါကိုစဉ်းစားရင်ဖြစ်တဲ့ကုသိုလ်ကလည်းမကြံစီနိုင်လောက်အောင်ကြီးကျယ်သွားတယ်အဲ့ဒီကုသိုလ်ကအကျိုးပေးပြီဟဲ့ဆိုရင်လည်းပဲအကျိုးရလက်ကမကြံစီနိုင်လောက်အောင်ကြီးကျယ်တယ်ဆိုလိုတာကစိတ်ကူးရင်နယ်ပယ်ထက်ကျော်လွန်တယ်ပေါ့ဘုံဘုံတို့မမှီဘူးပေါ့ညံမမှီဘူးပေါ့ဟုတ်လားဂုဏ်တော်တွေဆိုတာနော်အစိမ့်တေရအစိမ့်တေရဆိုတာဘာပြောတာလဲ မကြံစီနိုင်ဘူးမကြံစီနိုင်ဘူးဆိုတာငါအဖြေမရှိအောင်ကွာမစဉ်းစားနိုင်ဘူးလို့ပြောတာဟုတ်လားမတွေးတတ်တော့ပါဘူးလို့ပြောတာပဲသဘောပေါက်လားမသိဘူးအစိမ့်တရားဆိုတာပါလေတွေးကိုမတွေးတတ်တော့ဘူးညံမမိဘူးဟုတ်လားအဲ့ဒီလောက်ကြီးကျယ်တဲ့ဂုဏ်တော်ကိုကကြည်ညိုရင်ဖြစ်တဲ့ကုသိုလ်ကလည်းအစိမ့်တရားဖြစ်တယ်ကုသိုလ်ကအစိမ့်တရားဆိုရင်အကျိုးရလက်ကလည်းဘာဖြစ်မှာတော့အစိမ့်တရားပဲအဲ့ဒါဓမ္မကိုလည်းအဲ့ဒီတိုင်းနားလည်မယ်ဓမ္မကလည်းဂုဏ်တော်ကအစိမ့်တရားပဲနော်အရိယာတန်ခါဖြစ်သွားပြီဆိုရင်အရိယာဆိုတာအဖြူရှင်တန်ရှင်းတဲ့ကိလေသာကိုသူ့အရှင်းနဲ့သူပယ်တတ်နိုင်တဲ့ တန်ခါပေါ့နော်အရိယာတန်ခါဖြစ်သွားပြီဆိုရင်လေသူ့ရဲ့ဂုဏ်ကလည်းမကြန့်စီနိုင်လောက်အောင်ကြီးကျယ်တာပဲအဲ့လိုအစိန်တရားဖြစ်တဲ့ဘုရားတရားတန်ခါကိုကြီးညိုရင်ကုသိုလ်ကလည်းအစိန်တရားဖြစ်တယ်ကုသိုလ်ကအစိန်တရားဖြစ်ပြီဆိုရင်သူ့ရဲ့စွန့်ရင်တတ္တိကလည်းအစိန်တရားပဲဒါကြောင့်ကာကွယ်တဲ့အပိုင်းကိုကောင်းကောင်းယုံကြည်တဲ့ပုဂ္ဂိုလ်အဖို့ကောင်းကောင်းလုပ်နိုင်လိမ့်မယ်လို့ဘုံဘုံကယုံကြည်နေတယ်ပေါ့ဟုတ်လားဒါပေမဲ့ယတနာမြတ်သုံးပါးရဲ့ဂုဏ်ကအစိန်တရားဖြစ်တယ်လို့အယူဆတွေကအစွန်းရောက်လို့ အဆင်ပြေဘူးနော်ယတနာမြတ်သုံးပါးရဲ့ဂုံကအစိန်တရားဖြစ်တယ်လို့ကမ္မဝိပါကောအစိန်တရောတဲ့ကံရဲ့အကျိုးပေးရလဲအစိန်တရားလို့ဟောထားတာရှိသေးတယ်ကိုကလည်းလှုပ်ခတ်တာတွေကအသင်္ချေအနန္တဟုတ်လားကိုယ့်ရဲ့ကံတရားတွေကအဲ့တော့အဲ့ဒီအစိန်တရားလာပြီးတော့လွှမ်းမိုးသွားလို့ယောဂဘိုးကတ်သွားတာလဲရှင်းနိုင်သေးတာပဲသဘောပေါက်လားမသိဘူးအဲ့လိုပြောလိုက်လို့ယတနာမြတ်သုံးပါးမကာကွယ်နိုင်ဘူးလို့ဆိုလိုတာမဟုတ်ဟိုဥမာတစ်ခုဘုံဘုံပြောပြမယ် သူဝနာတာမကိုမြားနဲ့ပြစ်တော့မြားမှန်အဲ့တော့ဘုရားဟောထားတာကအာလှန်နဲ့ထိုးရင်လည်းလှန်ခွေနိုင်တယ်ဟုတ်လားဓာတ်နဲ့ခုတ်လို့လည်းမရအောင်မေတ္တာတရားတကယ်ရှိရင်မေတ္တာကြီးမှလို့ရှိရင်လက်နဲ့ဘေးမကြရောက်နိုင်ဘူးနတ္တအဂိဝဝီတံဝတတ္ထံဝကမတိတယ်ဟုတ်လားမေတ္တာပွားနေလို့ရှိရင်မေတ္တာရဲ့အစွမ်းကမီးတို့အစိတ်တို့လက်နဲ့တို့မကြရောက်နိုင်ဘူးလို့အတိလင်းဟောထားတာအဲ့ဒီသူဝနာတမမေတ္တာနဲ့နေတယ်လဲပြောသေးတယ်မေတ္တာနဲ့နေတာတော့အလွန်ကိုနေတယ် မင်တောင်သူ့ကိုမကြောက်ဘူးတမင်တောင်တမင်ရတောင်သူ့ကိုရေဝိုင်းခတ်တယ်သူနေတဲ့နားမှာနော်ဒီဝေဒဒီဝေဒနယမင်းကြီးတို့သူ့ဝနာတမဆိုတာမေတ္တာအားကြီးတဲ့ဘုရားလောင်းနော်ကြားတွေချင်းသေးတွေကသားသမင်တွေကိုလိုက်စားတယ်ဆိုတာမရှိဘူးသားသမင်တွေကလည်းဒီကြားတွေချင်းသေးတွေကိုကြောက်နေတယ်ဆိုတာမရှိဘူးသူတို့ရဲ့မေတ္တာအဲ့လောက်ကြီးတယ်ဒါမဲ့ပိလိယခမင်းကမြားနဲ့ပြည့်တဲ့ခါကျတော့ဘာဖြစ်သွားတာမှန်တယ်အလိုမှန်တော့ဟောအဲ့ဒါကိုတချို့ကတန်တရားဖြစ်ကြတယ်ပေါ့နော် ဒေသနာတစ်ခုနဲ့တစ်ခုဆန့်ကျင်နေသလားမေတ္တာစွန့်တယ်ဆိုရင်မျှမှန်တဲ့ဥစ္စာကမှားရမယ်မျှတကယ်မှန်တယ်ဆိုရင်မေတ္တာပဲမစွန့်လို့လားအဲ့ဒီမှာသူဥမာလေးနဲ့ပြန်ဖြည့်ရှင်းထားတာရှိတယ်ကောင်းလို့ဘုံမပြောပြတာပါဒါအမှတ်ရတာပြောတာတရားတော့စက်မိစက်ရဆိုအဲ့ဒါပဲဟုတ်လားဒါပေမဲ့ပြောဖို့အကြောင်းຢာလေးကတော့ပြောရမယ်ပြီးအောင်ဟုတ်လားအဲ့ဒါဘာဖြစ်လို့မျှမှန်လဲဆိုရင်ねဆိုကြပါစို့တဲ့စစ်ပွဲမှာနော်စစ်ဘိုလ်ကတန်ကြကအင်ကြီးဝတ်ပြီးတော့တိုက်ခိုက်တယ်ဒါလည်းနဲ့မြားလည်းနဲ့မဆုနိုင်တဲ့သူဘုံတို့တန်နဲ့ရက်ထားတဲ့တန်ကြကအင်ကြီးဆိုတာရှိတယ် ယောမကားတွေဘာတွေထဲမှာဝတ်ထားတာမြင်ဘူးလိမ့်မယ်ဟုတ်လားတန်ကြကအင်ကြီးကကားခွက်နိုင်တယ်ဒါပေမဲ့ तू ကတန်ကြကအင်ကြီးကိုချွတ်ပြီးတော့ချိတ်ထားတဲ့အချိန်မှာရန်သူကလာပြီးတော့တိုက်မယ်ဆိုရင် तू ဘာဖြစ်မယ်တော့ထိနိုင်တာပေါ့နော်အဲ့လိုထိနိုင်တာကိုကြည့်ပြီးတော့တန်ကြကအင်ကြီးကမကားခွက်နိုင်ပါဘူးကွာလို့ပြောလို့မရဘူးတဲ့အခုလည်းပဲသူ့အနာတာမဟာဟုတ်လားမြမ်းမှန်တယ်ဆိုတာအဲ့ဒီအချိန်မှာ तू ဟာမြစ်တာအဆောင်အရှောက်လွတ်ကင်းနေတဲ့အချိန်ဖြစ်တယ်လို့ပြောတာအဲ့တော့ဘုံဘုံတို့ရဲ့စိတ်တွေက အမြဲတမ်းယတနာမြတ်သုံးပါးရဲ့ဂုဏ်နဲ့နေနေတာမဟုတ်ကိုကလွတ်နေတဲ့အချိန်ကိုကကိလေသာထူပြောနေတဲ့အချိန်ကိုရဲ့ဒီအစိမ့်တရားအစွမ်းရှိတဲ့ကံတရားကလည်းအကျိုးပေးခွင့်သာလာတဲ့အချိန်နဲ့မြန်ကြုံမယ်ဆိုလို့ရှိရင်လည်းပဲယောဂါဖြစ်ခြင်းလည်းဖြစ်မှာပေါ့ဟုတ်လားဒါကြောင့်လုံးဝမဖြစ်ဘူးယတနာမြတ်သုံးပါးဟိုသာအာယုံပြုကြလုံးဝမဖြစ်ဘူးလို့ပြောဖို့ဆိုတာကကိုယ့်ရဲ့အခြေအနေပေါ်မှာအများကြီးမူတည်အောင်မယ်ဘာနှစ်ခုထိတ်တိုက်တွေ့နေလို့တော့အစိမ့်တရားသဘောနှစ်ခုထိတ်တိုက်တွေ့နေနော် ယတနာမြတ်သုံးပါးကလည်းအစိမ့်တရားပြီးတော့နောက်ထပ်တစ်ခုကဘာအစိမ့်တရားကံလည်းအစိမ့်တရားနော်ကျွတ်တော့ဘာတွေလောက်ခဲ့မှမသိဘူးလေဟုတ်လားအကျိုးရလက်တွေကအချိန်မီထွက်ခြင်းဟာထွက်နိုင်တာ哦ဟုတ်လားစိတ်ထားတွေကကံတရားတွေပဲလေအဲ့တော့အခုပြစ္ဆုတ်ပံမှာကိုပဲစိတ်ထားတွေကနေလိုက်မြင်လိုက် တက်လိုက်ကြားလိုက်ရုပ်လိုက်မြက်လိုက်အမျိုးမျိုးသွားနေတာမဟုတ်လားစဉ်းစားရမယ်ဟုတ်လားဒါကြောင့်ကာကွယ်တဲ့အပိုင်းကုသတဲ့အပိုင်းကိုဘုံဘုံတို့ဘာကိုအာကိုမလို့ယတနာမြတ်သုံးပါးကိုအာကိုမယ် အဲအဲ့ဒါပြောတာနဲ့တော့အချိန်ကတော်တော်များနေပြီဟုတ်လားဘယ်လောက်ရှိသွားပြီလို့နာရီကြည့်ပါဦး36မိနစ်အော်တော်ပဲအဲ့လိုဆိုရင်ဟုတ်လားအဲ့တော့ယန္တမြတ်သုံးပါးနဲ့ပတ်သက်ပြီးတော့ဘုံဘွားဒါလေးပြောတယ်နော်အစိမ့်တရားသဘောရှိလို့ကြီးညိုရင်လည်းအစိမ့်တရားကုသိုလ်ဖြစ်တယ်အကျိုးရလက်ကလည်းအစိမ့်တရားဖြစ်နေအဲ့ဒါပြောတယ်နောက်တစ်ခုပြောရင်ဒါဒီမှာမှတ်ထားတာရှိတယ်အဲ့ဒါပါလဲဆိုတော့ဟောဒီကာထာလေးဘုန်းတော်ကြီးတွေစုပေးတာထဲမှာကြားဘူးလိမ့်မလို့ထင်တယ်ဒီရှမ်းပြည်ပဲဆိုရင်အဲ့ဒါ ပြီးရင်သူအောက်ကတာနဲ့ပြန်ကြော့တယ်ကြော့တဲ့ချိန်မှာဒီကထာလေးရွတ်ပြီးတော့ဆူပေးတယ်အဘိဝါဒနာတိလိတ္တနေဆာဝဒပစာယင်တော်စတ္တာတော်ဓမ္မဝဒံတိအာယုဝန္တောဒုက္ခံပလံကြားဦးတယ်ဟုတ်လားအာယုဝန္တောဒုက္ခံပလံအာယုဆိုတာအသက်ဝန္တာဆိုတာအစင်းဒုက္ခဆိုတာချမ်းသာခြင်းအမျိုးမျိုးဗလဆိုတာခွန်အားကိုယ်အားဉာဏ်အားစိတ်အားအကုန်ပါတယ်လေးမျိုးနော် အာယုဝန္တဒုက္ခဗလဟုတ်လား အဲ့ဒီ၄မျိုးတိုးပွားခြင်းရဲ့အကြောင်းမြတ်စွာဘုရားဟောတာကိုယ့်ထက်အသက်ကြီးတဲ့ကိုယ့်ထက်ဂုံကြီးတဲ့အဓိကတော့ဂုံပေါ့နော်ဂုံဆိုတာလူတွေထင်လွယ်မြင်လွယ်ရှိတဲ့ငွေကြီးပိုင်ဆိုင်မှုတက်ကြွထားတဲ့ပညာဒါတွေကိုအဓိကပြောတာမဟုတ်ဘူးဂုံအစ်စ်ဆိုတာသီလသမာဓိပညာကိုပြောတာဟုတ်လားအဲ့လိုကိုယ့်ထက်ဂုံကြီးတဲ့ပုံကိုယ်တွေကိုအမြဲတမ်းစိတ်ထဲကမမာနကိုနှိပ်ချပြီးတော့အထူးသဖြင့်ယတနာမြတ်သုံးပါးကိုပေါ့နော်အမြဲတမ်းနေ့စဉ်မပြတ်ဝတ်ထားပြီးတော့စိတ်ထဲမှာ မမေ့ဘူးအမြဲတမ်းဒါကိုဥနှိမ်ချပြီးတော့မှန်ချပြီးတော့အမြဲတမ်းနောက်ရှိခိုးဥချလေးရှိတဲ့ပုံကိုအတွက်အခုပြောခဲ့တဲ့အာယုဝနာဒုက္ခဗလဆိုတဲ့အကျိုးတရားကြီး၄မျိုးဟာအမြဲတမ်းတိုးတယ်လို့အဲ့ဒါအတိလေးမြတ်စွာဘုရားဟောတာဟုတ်လားသူ့ဟောခြင်းရဲ့အကြောင်းတရားလေးပြောလို့ရှိရင်ကျန်တဲ့နာယီဝကအဲ့ဒါပြောတာနဲ့ကုံသွားပြီပဲဟုတ်လားအာယုဝဋ္ဌနာသရောသားဆိုတာကြားဘူးတယ်မို့လားဝေဒရာဇဝတ္တဝနမင်းကြီးရဲ့ဟိုခွင့်ပြုချက်ကြောင့်မလို့ဘီလူကစားဖို့လို့အခွင့်ရတယ်ဆိုတာဘယ်သူမှမသိနိုင်တာမဟုတ်အဲ့ဒါက ဟုတ်လားဒါပေမဲ့မအေဖေကဒီသားလေးခေါ်သွားပြီးတော့တကိုးရှိတဲ့ရသေးကိုသွားချင်းကပ်ကြတာပူဇော်ကြတော့မအေဖေကတော့တော့တော့ရသေးကနော်ဒီဟာယူကောဟောတူအသက်ရှိပါစေဆုပေးတယ်သားလေးရှိခိုးသားလေးဥတော်လို့လို့တော့သားလေးကြတော့အဲ့ဒီဆုမပေးဘူးအလုံးပေးရတော့ဒီကလေးကခုနှစ်ရက်အတွင်းသေမှာဆုပေးလေအလကားလို့ပြောတယ်ဟာမိဘတွေကပြာသွားတာပေါ့နော်တနေ့ဘလို့လောက်ရမှာတော့ငါတော့နီးလမ်းမသိဘူးတဲ့ရသေးကလည်းရိုးသားတယ်သေမယ်ဆိုတာပဲသိတယ်လွတ်အောင်ဘလို့လောက်ရမလဲငါမသိဘူးတဲ့ သေတာတော့သေမှာတဲ့သေချာပေါက်ကိုသေမှာဟုတ်လားဒါပေမဲ့ဘယ်လိုလွတ်အောင်ဘယ်လိုလွတ်အောင်လွတ်ရမလဲငါမသိဘူးတဲ့ဘယ်သူသိနိုင်တော့လို့မေးတော့မှမြတ်စွာဘုရားတိကိုညှို့နေအဲ့ဒီရသေးရအဲ့ဒါနဲ့မိဘတွေကကလေးပွေပြီးတော့မြတ်စွာဘုရားတိရောက်လာအဲ့ဒါသူတို့ရှိခိုးကြတယ်မြတ်စွာဘုရားလည်းဒီကကောဟောတူသက်ရှိပါစီသားလေးရှိခိုးတော့မြတ်စွာဘုရားလည်းစုံပေးဘူးဘာလို့မပေးတော့အမင်းတို့သားသေမှာအဲ့ကြတော့မှနီလန်းကိုမေးတာမသေးအောင်ဘယ်လိုလုပ်ရမလဲဆိုတော့အဲ့ဒါမြတ်စွာဘုရားဘီလူးစားလို့သေမှာဘီလူးနှောက်ရက်လို့သေမှာဆိုတော့သိတယ် တချို့ကိစ္စတွေကစမ်းကြဲတယ်ဟုတ်လားမမြင်လဲရဘူးဘာဖြစ်လို့ဖြစ်သွားမှမသိဘူးတေဝရောဟုတ်လားအပေါ်ယံကြည့်ရင်တော့ဟိုဘာကြီးကဓာတုစရိယဆိုရင်နွားခွေလို့တေတယ်လို့မြင်ရတယ်ဒါပေမဲ့တကယ်တကယ်ဘလူးကတတ်တာရန်ညိုးရှိလို့တတ်တာပေါ့နော်အဲ့ဒါမျိုးဆိုပါဗျာဘီလူးမဝင်နိုင်အောင်ဘာလုပ်တော့ခုနှစ်ရက်တီတီယဟန်တန်ဃာတွေကိုအလှည့်ကြအဲ့ဒီကလေးကိုကလေးမာထားပြီးတော့ပေးအရန်အတာကိုစီမံပေးတယ်အပေးရွတ်ခုနှစ်ရက်ပြည့်တော့ဟိုကရက်ရှိသွားတော့မသားနိုင်ဘူးအဲ့ဒီကလေးကနောက်တက်120ရှိတယ်လို့ပြောတယ် အဲ့ဒီကလေးကိုအကြောင်းပြုတော့သောသောကထာလေးကဟောတာအပြောဟုဆိုပြီးပြောပြီးသွားပြီနော်အဘိဝရဏတိလိတနိစ္ဆံဝဒ္ဓပစာယိနောစတ္တရောဓမ္မဝဒ္ဒန္တိအာယုဝနောဒုက္ခမလားကိုတက်ဂုံကြီးတဲ့ပုံကိုယ်တွေဟုတ်လားမိခင်ဖခင်နေဒါလည်းအကျုံးဝင်တယ်နော်ဘာလို့ဖို့လို့တော့ယိုသေးဖို့လိုတယ်မန်ဝနှိမ့်ချပြီးတော့ပူဇော်တဖို့လိုတယ်ဟုတ်လားအဲ့လိုယတနာမြတ်သုံးပါအဓိကထားပြီးတော့ပူဇော်မယ်ဆိုရင်အာယုဝန္ဒဒုက္ခပလာဒါတွေဟာ တိုးလာတယ်တဲ့ဟုတ်လားယုံကြည်ဖို့လိုရယ်နော်တရားတွေကသဘောပေါက်ရလားမသိဘူးအင်းအဲ့လို့ဆိုရင်ဘုံဘုံတို့ဒုတိယပိုင်းလေးဆက်ပြောမယ်နော်ကာကွယ်ရေးနဲ့ရင်ဆိုင်ရေးမှာနော်ယတနာမြတ်သုံးပါးကိုအားကိုးပြီးတဲ့နောက်နောက်ထပ်ဘာကိုအားကိုးကြအောင်မလဲအဲ့ဒါဘုံဘုံကဒီမှာသုတ်တန်ကိုသုံးဖို့လောက်တောင်ရွေးထားတယ်တရားဆိုတာမြန်မြန်ဟောလိုက်ရင်လည်းပြီးသွားတာပဲဟုတ်လားဒါပေမဲ့အသေးစိတ်နားလည်အောင်ပြောနေတော့နည်းနည်းတော့ကြာတာပေါ့နော်နားလည်မှလည်းပဲအရသာရှိတာလေ ဟုတ်လားနားမလည်ဘူးဆိုရင်ယတမထွက်ဘူးအရသာဟုတ်လားတော့နောက်ထပ်ဘုန်းတို့ဘာလို့အာကိုမလဲဆိုရင်ဘုံဘဒီသုတ်တန်လေးတွေကိုအနှစ်ချုပ်ပြီးတော့ကြည်တယ်ဒါဘာလဲဆိုတာကိုအဲ့ဒီလိုဟိုဝေမန်စီသစ်တဲ့အဲဝါသနာနည်းနည်းပါတယ်ပြောရမှာနော်အဲ့ဒါနဲ့ဒီသုတ်တန်လေးတွေကြည်တော့ဒါဘာလဲဆိုအမှန်တရားလို့ဘုံဘုံစိတ်ထဲမှာ တွေးမိတယ်ပေါ့ဘာလို့အာကိုမတော့အမှန်တရားကိုစဉ်းစားဆင်ခြင်ခြင်းအဖြစ်ဘုံဘုံတို့ရဲ့ စိတ်ကိုအည်အသွေးရှိအောင်လုပ်ပြီးတော့ဒီဘေးဆိုးအန္တရာယ်ဆိုးကိုကာကွယ်မယ်ရင်ဆိုင်မယ်အခုဒီအပိုင်းကတော့သူကရင်ဆိုင်တဲ့အပိုင်းကိုအဓိကကိုပြောတာဟိုဘုံဘုံတော့ကြည်ကြည်ပြည့်ပြည့်မြင်စေခြင်းတယ်ဒါကိုဗစ်ကိုအကြောင်းပြုပြီးတော့ဟောတဲ့ဒေသနာဆိုပေမဲ့လို့အဲ့ဒါတည်းအများကြီးပို့ပြီးတော့ကျေပြန့်တယ်ကိုဗစ်ကဒုက္ခအားလို့ဒုက္ခအများကြီးတဲ့ရမှာတစိမ့်တရေသားလေးပါအဲ့ဒါလည်းမြင်ထားဖို့လိုတယ်နော်ဒါကြီးအကြီးလို့ထင်မနေနဲ့ဟုတ်လားအဲ့ဒါလည်းကြီးတာတွေလာအောင်ပါ ဘာကူမှမပစ်ဖဲနဲ့လည်းပဲပြီးရင်ဘာလုပ်ရမှာတော့တရားအောင်မှာတေးရဆိုဘာလို့တေးရတော့တေးလောက်အောင်ဒုက္ခဖြစ်လို့တေးတာပဲတေးလောက်အောင်ဒုက္ခဖြစ်အောင်မှာပိုက်ဆံနဲ့ကာကွယ်လို့ရမလားမရဘူးဟုတ်လားလူတွေမမောတဲ့အပေါ်ယံတန်ဖိုးရှိတယ်လို့ထင်တဲ့အရာတွေဘာနဲ့မှကာကွယ်လို့မရဘူးဒါအမှန်တရားကြီးပဲဘုံဘုံတို့လက်ခံနိုင်အောင်ကြိုးစားဖို့သိအောင်မြင်အောင်လုပ်ဖို့ဒီနည်းဟာအကောင်းဆုံးပဲဟုတ်လားလက်ခံနိုင်ရင်တည်ငြိမ်ပဲ ချမ်းသာမယ်အမှန်တရားကိုမြင်မယ်လက်မခံနိုင်ဘူးဆိုရင်တော့ကြောက်ပြက်ခတ်ပြီးတော့ဒေါသတွေနဲ့မကြည်မနှက်နဲ့သွားမှာပဲမသေးခြင်းလို့လည်းမသေးပဲနေရမှာမဟုတ်မနာခြင်းလို့လည်းမနာပဲနေရမှာမဟုတ်ခက်တာကအဲ့ဒီနာခြင်းနဲ့သေခြင်းကနာလို့သေလို့ကြောက်เสียကောင်းတယ်ဆိုတာထက်နာလို့သေလို့လည်းကြောက်เสียကောင်းပါတယ်ဒါပေမဲ့နောက်ထပ်သူ့ရဲ့ကြောက်เสียကောင်းတဲ့ရှုထောင့်တစ်ခုကဘာလဲဆိုတော့အချိန်ဝေးရောက်လာနိုင်တယ်နော်အိုခြင်းဆိုတာကမှဟာ40ရွယ်40သားလောက်ပဲအိုတာ90ရွယ်90သားလောက်ပဲအိုတာ ဟုတ်လားအိုတာလေးကအချင်းကတ်တက်လို့ရတယ်နော်နာတာအချင်းကတ်တက်လို့ရလားဟာကလေးဆေးယုံကလေးထုခုအလုပ်အဲ့ဒါတွေရှိနေတာတော့နာလို့ပေါ့ဟုတ်လားဘယ်ရွယ်မစို့နာခြင်းတရားပြုံးဝင်ဖြစ်နေနော်ကိုယ့်ရဲ့အတိတ်အကြောင်းတရားပြစ္ဆုတ်ပန်အကြောင်းတရားအမျိုးမျိုးကိုအခြေခံပြီးတော့ဖြစ်နေတာဖြစ်နိုင်တယ်အဲ့လိုပဲသိခြင်းတရားလည်းပါတော့ရောက်ချင်တဲ့ချိန်ရောက်လာမယ်ဟုတ်လားဒါကြောင့်နာခြင်းသိခြင်းဟာနာလို့သိလို့ကြောက်เสียရလဲကောင်းတယ်ပိုးပြီးတော့ဆိုးတာက ဘယ်ချိန်လို့တောင်ဘုန်းဘုန်းတို့မှာသိခွင့်မရှိဘူးအချိန်မွေးပေါက်ချလာနိုင်တယ်အဲ့ဒီမသေးချာမှုမရေရာမှုသည်လည်းပဲအမှန်တရားတစ်ခုလို့နားလည်ရမယ်နာမယ်သိမယ်ဒါလည်းအမှန်ပဲနာတာသေးတာအမှန်တရားအပြင်ကိုနောက်ထပ်ပါလဲဘယ်ချိန်ရောက်လာမလဲမသိဘူးဆိုတာလည်းအမှန်တရားတစ်ခုပဲဘုန်းဘုန်းတို့မှာအဲ့ဒီဒုတိယအမှန်တရားခေါင်းနဲ့သိမရောက်လို့အခုလို့နောက်ကောင်းမှုကိုမေ့ပြီးတော့နော်နေနိုင်တာပေါ့အချိန်မွေးဆိုတဲ့စိတ်ကသိမရှိဘူးလေငါမာသေးတယ်ငယ်သေးတယ်ကိုယ်ကိုသေမယ်လို့ထင်ကိုမထင်ဘူးဟုတ်တယ်မို့လား အဲ့ကြောင့်နေနိုင်တာပေါ့ပြောပြောဟုတ်လားတော့ပြောနေတာကဘာတော့အမှန်တရားကိုဘုံဘုံတို့တွေဟာစဉ်းစားဆင်ခြင်ပြီးတော့ပြောရင်အတိညာဉ်ကိုအားကိုးရမယ်ဘာနဲ့ရင်ဆိုင်မလဲအတိညာဉ်နဲ့ရင်ဆိုင်မယ်အတိညာဉ်ဆိုတာမှန်တာကိုသိတာကိုဒါအတိညာဉ်လို့ပြောတာနော်မှားတာကြီးကိုသိနေတာကိုအတိညာဉ်လို့ပြောမလားဒါအမှားကြီးပဲလေအဲ့ဒါလွဲမှားမှုပေါ့နော်ဟုတ်လားအဲ့လိုဆိုလို့ရှိရင်ဘုံဘုံပြောမဲ့တောက်တန်၃ခုဟာဘာလဲဆိုတော့ ပထမခိမာနန္ဒသုတ်တန်တဲ့အဲ့ဒါလည်းတတဟောတတာရှိတယ်ဒီမှာတော့အချင်းချုပ်ပဲပြောမှာဟုတ်လားခိရိမာနန္ဒသုတ်တန်တဲ့အဲ့ဒီမှာမြတ်စွာဘုရားဒီသုတ်တန်လေးဖြစ်ပေါ်လာခြင်းရဲ့အကြောင်းဟာခိရိမာနန္ဒဆိုတဲ့ယဟန်တစ်ပါးရှိတယ်ဟောအတိုင်းဝိုင်းလည်းသိရှိဟန်မတူပါဘူးအခြေအနေကြည့်ရတာကအဲ့ဒါသူအကြီးအကျယ်မကျမ်းမာဖြစ်တယ်ပြောရရင်သူ့ရဲ့ကျင်ကြီးကျင်ငယ်တွေထဲမှာပဲနစ်နေတယ်ကျူးစုမဲ့လူလည်းသိမရှိဘူးဘုန်းကြီးတွေကတခါတလေ အနာဂတ်ရေးကိုလှမ်းတွေးကြည့်ရင်အဲ့ဒီကိစ္စကလည်းပဲတွေးကြတော့ကောင်းတယ်နော်ကိုကြည့်လိုက်ရင်ကိုဘယ်သူကပြုစုမလဲဆိုတဲ့ကိစ္စပေါ့ဟုတ်လားအဲအဲ့ဒါရှင်အနန္ဒကမြင်တဲ့အခါကျတော့တနာတာပေါ့နော်တနာတဲ့အခါကျတော့မြတ်စွာဘုရားဒီကိုသွားပြီးတော့ရှောက်တယ်မြတ်စွာဘုရားဂိရိမာနန္ဒယဟန်တို့ဒီလိုဒုက္ခရောက်နေတနာကျင်နာခြင်းကိုအကြောင်းပြုတယ်မြတ်စွာဘုရားအဲ့ဒီယဟန်ဒီကိုကြွပေးပါမြတ်စွာဘုရားကြွသွားရင်တော့တစုံတစ်ခုထူးခြားမယ်လို့ထင်လို့ပေါ့နော်ယောဂဖြစ်နေတယ်အဲ့လိုရှောက်တဲ့အခါကျတော့မြတ်စွာဘုရားမကြွဘူးဗျာ အာနန္ဒာတဲ့အခုငါပြောမဲ့သင်ညာ10မျိုးကိုမင်းကောင်းကောင်းနားလည်အောင်သင်ပြီးတော့အဲ့ဒီဂိရိမာနန္ဒကိုမင်းတဆင့်ပြန်ပြောလို့ तू နားလည်မယ်ဆိုရင်အဲ့ဒီဂိရိမာနန္ဒယဟန်ဟာယောဂပျောက်သွားလိမ့်မယ်တဲ့မြတ်စွာဘုရားမကြွဘူးဒါပေမဲ့ဗာသင်ပေးတယ်ဆိုသင်ညာ10မျိုးသင်ပေးတယ်ရှင်အနန္ဒဆိုတာဉာဏ်လွန်ထက်တာလေဘုရားတခါဟောတာ ਨੇ ခေါင်းထဲမှာကြောက်ပေါ်မှာရေးချလိုက်တဲ့အရေးအကြောင်းတွေလို့ထင်သွားပြီပြန်ပြတ်တော့ဟုတ်လား ကျတို့ကတော့လေပေါ်မှာရေးထားတဲ့အကြောင်းလို့အခုသိတယ်ခဏနေရင်အဲ့ဒါပါလားမရှိတော့ရေပေါ်ရေးထားတဲ့အရေးအကြောင်းလားမခိုင်မြဲဘူးနော်မှတ်ထားတဲ့အမှတ်သားတွေကနဲတာပေါ့ဟုတ်လားရှင်အနန္ဒာမှတ်မိတယ်အဲ့ဒါသင်ညာရှင်မျိုးတဲ့တရားမြန်မြန်ပြောမှရမှာအချင်းရမရှိဘူးနော်အဲနံပါတ်1သင်ညာကဘာလဲဆိုတော့အနိစ္စသင်ညာအနိစ္စသင်ညာဆိုတာကဒီခန္ဓာကြီးရဲ့မတည်မြဲမှုကိုအမှတ်ရတာ လက်တွေ့လေးပဲပြောမယ်နော်အကျေတွန်းနားလည်ရင်ဘုံဘုံအဲ့ဒီတရားကိုရှားပြီးတော့နားထောင်ကြည့်အဲ့ဒါတဏှာကြီးလောက်ဟောထားတာရှိဟုတ်လားအိဋ္ဌသင်ညာဆိုတာအိဋ္ဌဆိုတာမတည်မြဲတာသင်ညာဆိုတာအမှတ်ရတာမတည်မြဲဘူးဆိုတာအမှတ်ရမယ်ဘလို့အမှတ်ရမလို့ဘုံဘုံအချိန်လေးနဲ့ကပ်ပြောမယ်ဒီလူတွေကိုဟုတ်လားစောတော်ကဘုံဘုံတွေကိုလာတယ်တရားနာကြမယ်ဟေ့ရောက်လာတယ်နေရာယူကြတယ်ဩကာသနဲ့ကြောကြတယ်ဘုန်းကြီးကဆုပေးတယ် အဲ့ဒီချိန်မှာမြင်ခဲ့တာတွေရှိတယ်ကြားခဲ့တာတွေရှိတယ်စိတ်တွေးခဲ့တာတွေတကယ်ဖြစ်ခဲ့တယ်စိတ်ထဲမှာအတွေးတွေခံစားချက်တွေတကယ်ဖြစ်တယ်ခဲ့တာနော်တကယ်ဖြစ်ခဲ့တာနော်အခုအဲ့ဒါရှိသေးလားဟာစဉ်းစားကြည့်နော်ဘယ်တော့မှပြန်မတွေ့နိုင်တော့ဘူးအကုန်လုံးကဘုံဘုံတော့ကလုံးဝပြီးခဲ့ရတယ်လုံးဝထားခဲ့ရတယ်ပြန်တောင်းရှာကြည့်လို့မတွေ့နိုင်တော့အကုန်လုံးပြီးခဲ့ရတာကြီးပဲအခုအနေထားလည်းပြီးလိုက်နေတာပဲဒါပဲဘဝသာဝရပျောက်ွယ်ရင်းနဲ့သွားတယ်အဲ့လိုမြင်စေခြင်း ထာဝရပြောက်ကွယ်ရင်းနဲ့သွားနေတာနောက်ထပ်တွေ့မဲ့အတွေ့အကြုံတွေကလည်းအဲ့ဒီနီလန်တိုင်းပြောက်ကွယ်သွားမှာအခုအတွေ့အကြုံအခုဖြစ်နေတဲ့အတွေ့အကြုံအခုဘုံဘုံတန်ကိုကြားနေတယ်ဘုံဘုံကိုမြင်နေတယ်ဒါဘဝပဲနော်ဒါဖြစ်နေတာကိုဘဝလို့ခေါ်တာဘုံဘုံတနေ့ကလည်းပြောပါတယ်မြင်မှုကြားမှုအနံ့ရမှုစားသောက်မှုတွေ့ထိမှုတွေ့ကြံမှုချမ်းသာမှုဆင်းရဲမှုဒါတွေဖြစ်တာကိုဘာခေါ်တော့ဘဝလို့ခေါ်တာအဲ့ဒါတည်မြဲသလားမတည်မြဲဘူးအပီးအပိုင်ပျောက်ကွယ်ပြီးတော့ဘဝသွားနေတာထက်ထက်ပြီးတော့အသစ်ဖြစ်နေတာတဘာဝတရားအကြောင်းကျိုးဆက်ပြီးတော့ထက်ထက်အသစ်ဖြစ်နေတာ အခုအတန်ထက်ကြတယ်ပြီးသွားတယ်ထက်ကြတယ်ပြီးသွားတယ်အခုနည်းနည်းလေးလေးနေလေးကပူတော့နည်းနည်းလေးအိုက်ဆက်ဆက်လေးရှိတယ်လေလေးတူတူတူတူတိုက်လိုက်တယ်ဟောအမျိုးမျိုးပြောင်းလဲနေတယ်ဘယ်ဟာမှဘုံဘုံတို့စုပ်ကင်ထားလို့မရဘူးနော်အဲ့ဒါမျိုးတွေကိုအမှတ်ရတာပေါ့နော်တဲ့တဲ့ပြောရလို့ရှိရင်ဝိပဿနာဉာဏ်ကိုပြောတာအိဋ္ဌသင်ညာဆိုတာဟုတ်လားအဲ့ဒါသင်ညာတစ်မျိုးအိဋ္ဌသင်ညာပြီးတော့ပါလာတော့အနတ္တသင်ညာတဲ့အနတ္တဆိုတာတန်ဖိုးမဲ့တဲ့သဘောဟုတ်လားအနှစ်သာရကင်းတဲ့သဘော အဲ့ဒါကဒီမျက်စိနာနာတရားကိုစိတ်နဲ့အာယုံ6ပါးကိုမြတ်စွာဘုရားတန်ဖိုးမဲ့တယ်လို့သိဖို့အဲ့ဒီမှာဟောတာအနတ္တတင်ညာနေသတင်ညာအနတ္တတင်ညာပြီးတော့ပေါင်းဆိုအတုပတင်ညာတဲ့ခေါင်းစဉ်လောက်ပဲပြောမယ်နော်အတုပတင်ညာဆိုတာမတင့်တယ်တဲ့သဘောကိုအမှတ်ရတာဘာရဲ့မတင့်တယ်တာလဲဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောဣမမေဝကာယဥဒ္ဒံပါရတလအဒောကေတမတ္ထကာဒဇပရိယန္တံပူရဏာနပကရတအတုစီနောတဲ့ဒီခန္ဓာကိုယ်ကြီးစပင်မွေးစာခြေပွားဆုံး ခြေဘွားဆဆွဲမွေးဆုံးဒါဖုံဖုံရွတ်လိုက်တဲ့ပါဠိရဲ့အဋ္ဌိဒိဗ္ဗေနော်အရေတူရေပါနဲ့အုပ်ထားတယ်မတင့်တယ်မတန့်ရှင်းတာတွေနဲ့ပြည့်နှက်နေတယ်ဒီခန္ဓာကိုယ်ကြီးရဲ့အစိတ်အပိုင်းတွေကိုညံနဲ့ဆင်ခြင်ကြည့်တယ်အထိဣမသမိကာယေကေတာလောမနာခတန္တာတဇောဒီခန္ဓာကိုယ်ကြီးမှာဆွေမွေးဆိုတာရှိတယ်ဝိညာဉ်ဆိုတာရှိတယ်ခြေသေးလက်သေးရှိတယ်ပွားရှိတယ်အရေးရှိတယ်တခုချင်းဖြုတ်ကြည့်တာနော်ရည်သူရေပါအုပ်ထားတယ်ဝမ်းပိုက်ထဲမှာပါလေရှိတော့အသေးသေးကြီးပန်ကရိယဦး အစာသစ်အစာဟောင်းအစာရက်ထဲမှာပါရှိတော့အစုံနဲ့နှလုံးစီရင်ကြီးရှိမယ်ကြောက်ကရှိမယ်ဘေလုံးရှိမယ်ခေါင်းထဲမှာပါလေရှိတော့အုံနောက်တွေရှိအဲ့ဒါဆင်ញင်တာပေါ့အတုပတင်ညာပြီးရင်အဲ့ဒီတင်ညာရှင်မျိုးကိုလည်းဟောလိုက်ရောဂိရိမာနန္ဒယဟန်ပျောက်သွားတာဗျယောဂဟုတ်လားဒါကြောင့်အမှန်တရားကိုဆင်ញင်တာဟာအစွမ်းရှိတယ်လို့ပြောကျင်တာယောဂဖြစ်လာတယ်ဒီရှုတော့နေဟောတာနော်မြတ်စွာဘုရားဒီခန္ဓာကိုယ်ကြီးကဒီလိုပါလို့စဉ်းစားဆင်ញင်တာဟာ အလွန်မြင့်မြတ်တဲ့ကောင်းမှုကြီးဖြစ်တယ်အဲ့ဒီကောင်းမှုကအစွမ်းရှိနေတယ်သဘောပေါက်လားတခါကြီးအဲ့ဒါအစာအိမ်နားနေတာအဲ့ဒီအစာအိမ်ကိုမြင်အောင်ကြည့်အစာအိမ်ကြီးထည့်ထားတဲ့အစာအစာတွေဘသူအစာအိမ်မှနှစ်သက်စရာမျက်နှိုးစရာမရှိဘူးမမြင်လို့ဘုံဘုံတို့ကမစင်သားလို့မသိလို့အကြီးပါးလေးနဲ့အုပ်ထားတော့ညံကဘလို့ဖြစ်သွားတော့ခြားလပရမ်းသွားတာအမှန်တရားကိုမြင်တော့ဟုတ်လားနော်အဋ္ဌိနာဟာရုတန်ယုတ်တော်ဒဇမန္တဝလိပနောသဝိယာကာယောပရိစ္ဆန်တော်ယထာဘုဒ္ဓနာတိတတိ အယိုးကိုအမာခံနေရာမှာထားတယ်အကျိုးတွေနဲ့ဖွဲ့ရှက်ထားတယ်အသားသွေးနဲ့လိမ့်ကြံထားတယ်အရည်သူရည်ပါနဲ့အုပ်ထားတယ်ဒီခန္ဓာအိမ်ကြီးရဲ့အကြောင်းကိုအရည်သူနဲ့အရည်ပါနဲ့အုပ်ထားလိုက်တာနဲ့ဘုံဘုံတို့ကဘာဖြစ်သွားမျက်စိလေသွားယထာဘူတနတိတ်တတိတဲ့မှန်တဲ့အတိုင်းအမြင်တော့ဘာမှခက်တာတော့မဟုတ်ဘူးနော်လှုပ်ကြည့်မယ်ဆိုရင်ဟုတ်လားအဲ့ဒါဘာတော့အတုပတင်ညာအနေရှာတင်ညာအနတ္တတင်ညာအတုပတင်ညာပြီးတော့အာဒီနဝတင်ညာတဲ့အာဒီနဝဆိုတာအပြစ်အနာအစာတင်ညာဆိုတာအမှတ်ရတာ ခန္ဓာကိုယ်ကြီးရဲ့အပြစ်အနာစာကိုအမှတ်ရတာအပြစ်အနာစာဘာပြောအောင်ဆိုတော့အနာတွေဖြစ်နိုင်တာကိုပြောတာမတက်တာတဲ့ဒုက္ခဝေဒနာကိုဖြစ်စေတဲ့အနာယောဂါပေါ့နော်မျက်စိရှိတော့မျက်စိယောဂါဖြစ်နိုင်တယ်မျက်စိဆေးုံသွားကြည့်မျက်စိနားနှာခေါင်းလဲချောင်းဟာမျက်စိလူတွေရဲစုနေသလားတော့အောက်မရတယ်အယိုးကျိုးတဲ့နေရာသွားကြည့်အယိုးယောဂါတဲ့ဟာကင်းစားသွားကြည့်မလားအကုန်လုံးပါတော့ယောဂါမဖြစ်နိုင်တဲ့အစိတ်အပိုင်းဆိုတာဒီခန္ဓာကိုယ်မှာရှိလားတန်မြတ်စွာဘုရားအနာတွေကိုအဲ့ဒီမှာစိတ်ရှိလဲရှိဟောတယ် နော်အနာတွေဖြစ်နိုင်တယ်အနာမဖြစ်နိုင်တဲ့မနာမကျင်နိုင်တဲ့အစိတ်ပိုင်းဆိုတာဒီခန္ဓာကိုယ်မှာမရှိဘူးအဲ့ဒါကိုစဉ်းစားတာအာဒီနဝတင်ညာနောက်ပဟာနာတင်ညာတဲ့၅ခုမြောက်ကပဟာနာဆိုတာမကောင်းတဲ့စိတ်အတွေးတွေကိုပယ်ရှားဖို့ကြိုးစားတာကိုပြောတာဒီမကောင်းတဲ့အတွေးတွေကိုခြေခံပြီးတော့မဟုတ်တာတွေလုံးမိပြုံးမိပြီးတော့ငါဒုက္ခရောက်ရတာဒါကြောင့်မကောင်းတဲ့အတွေးဖြစ်လာရင်ငါလက်မခံဘူးဆိုပြီးတော့ကာမဝိတ္တပြာပါဒဝိတ္တဝိညာဝိတ္တလောဘဒေါသနဲ့တွေးတဲ့အတွေးတွေကိုဖယ်ရှားဖို့ကြိုးစားတာကိုပဟာနာတင်ညာလို့ခေါ်တယ် ၅မျိုးရှိပြီနော်နောက်ဝိရာဂတင်ညာဏိရောဓတင်ညာတဲ့6ခုမြောက်နဲ့9ခုမြောက်တင်ညာဝိရာဂနဲ့ဏိရောဓဆိုတာနိဗ္ဗာန်ကိုရည်ညွှန်းတာအဲ့ဒါမြတ်စွာဘုရားဒီရုပ်တည်နံတွေဒီသင်္ခါရတရားတွေဟာဆင်းရဲတယ်ပေါ့နော်ဒီသင်္ခါရတရားချုပ်ငြိမ်းရနိဗ္ဗာန်ဆိုတဲ့တရားဟာငြိမ်သက်တယ်မွန်မြတ်တယ်ကောင်းမွန်တယ်ဟောအဲ့ဒီလိုစဉ်းစားလိုက်တာအဲ့ဒါနိဗ္ဗာန်အကြောင်းကိုစဉ်းစားတာအဲ့ဒါကောင်းတဲ့စိတ်ဓာတ်တွေဖြစ်တယ်အဲ့ဒီတင်ညာတန်ဖိုးရှိရနော် အသေးစိတ်ဟောတဲ့အကောင်းတယ်နောက်ထပ်ပြောတဲ့အလေးတွေကရှိနေတော့နာယီတကြီးကြီးလုံနေဟုတ်လားနော်ကိလေသာကင်းရာဒုက္ခချုပ်ရာနိဗ္ဗာန်ဆိုတဲ့တရားဟာမွန်မြတ်တယ်ငြိမ်သက်တယ်သင်္ခါရတရားတွေကယုံရင်းတယ်ကြမ်းတမ်းတယ်ဆင်းရဲတယ်လို့နိဗ္ဗာန်နဲ့ဒီသင်္ခါရတရားတွေနဲ့ကိုနှိုင်းယှဉ်ပြီးတော့နိဗ္ဗာန်ကိုချမ်းသာတယ်လို့စဉ်းစားဆင်ခြင်တာအဲ့ဒါဝိရာကတင်ညာဒီတော့တာတင်ညာလေးနဲ့တော့နော်ဒီဥစ္စာဟုတ်လားနောက်ပြီးတော့ဘာလာတော့ဆိုတော့တပ္ပသင်္ခါရေတုတပ္ပလောကေအနာဘိတတတင်ညာလောကကြီးကပျော်မွေ့စရာမကောင်းဘူးပျော်မွေ့စရာမရှိဘူးလို့စဉ်းစားတာ အဲ့တော့ဒီယုတ်ဒီနံတွေရဲ့ပုံမှာဥပါဒံအစွဲနဲ့နော်ငါလို့သူလို့ထင်နေတဲ့အထင်တွေကိုပယ်စွန့်တာလို့မြတ်စွာဘုရားကိုယ်တော်တိုင်အတိပ္ပယ်ဖွင့်ပြတယ်အဲ့ဒီသင်ညာသူအဆင့်မြင့်တယ်နောက်ပြီးတော့တပ္ပသင်္ခါရီသူအနိစ္စသင်ညာတဲ့အဲ့ဒါဘာတုံးဆိုတော့အလုံးစုံသောသင်္ခါရတရားတွေကိုအလိုမရှိတဲ့သင်ညာအနိစ္စမဟုတ်ဘူးသူကအနိစ္စနာအိစ္ဆာအလိုမရှိဘူးဒီသင်္ခါရတရားတွေဖြစ်နေရတာကိုပဲစိတ်ထဲမှာရှက်တယ်ယွန်းတယ်ဆိုတဲ့သဘောမျိုးထိဟောတာအဲ့ဒီမှာမြတ်စွာဘုရား မြင့်သွားပြီနော်အဲ့ဒါတွေကြတော့ဒါယုံနံရဲ့တဘာဝကိုဘုရားကတော့မြင်တာကိုကျွတ်တို့ကတော့မမြင်သေးတဲ့အခါကျတော့အကောင့်ထင်ပြီးတော့မလုပ်နေတော့ဖတ်တွေ့ထားတာပေါ့စိတ်ကဟုတ်လားတပ္ပသင်္ခါရီသူအနိစ္စတင်ညာအလုံးစုံသောသင်္ခါရတရားတွေကိုအလိုမရှိဘူးဆိုတဲ့အမှတ်တင်ညာဟောနောက်ဆုံးကြတော့မှဆယ်ခုမြောက်ကအာနာပါနတတိဝင်သက်ထွက်သက်ပုံမှာအမြဲတမ်းစိတ်ထားတာတင်ညာ10မျိုးမှတ်ထားနော်အဲ့ဒါဂိရိမာနန္ဒယဟန်ကိုလည်းသွားဟောရောအဲ့ဒါလည်းနာပြီးရောပျောက်သွားရောက ဒါကြောင့်ရင်ဆိုင်တဲ့နီးဘာလို့မတော့ဒီခန္ဓာရဲ့အမှန်တဘာဝတွေကို စိတ်နဲ့ဆင်းခြင်းပဲနှလုံးသွင်းပဲအဲ့ဒါအစွမ်းရှိတယ်ဟုတ်လားနောက်တစ်ခုဘုံဘုံတို့ကိလနာသုတ်တန်ဆိုပြီးတော့ပင်စကနိဗ္ဗာန်ထဲမှာရှိတယ်ကိလနာသုတ်တန်နဲ့အဲ့ဒီမှာတော့မြတ်စွာဘုရားအဲ့ဒီကိလနာယန္တိကိုကြွသွားတယ်ဗျကြွသွားပြီးတော့၅မျိုးဟောတယ်အဲ့ဒီ၅မျိုးကဘာလို့ဆိုတော့ပထမကသူကအဲအနိစ္စတင်ညာရယ် အတုပတင်ညာရယ်သူကမရဏတင်ညာလည်းပါတယ်အာဟာရပရိကူလတင်ညာလည်းပါတယ်ပြီးတော့တပ္ပလောကိအနာပိတတတင်ညာလည်းပါတယ်ဒါဘုံဘုံစောစောကမှတ်ထားတာလေးကသူကဒီ၅ခုတည်းကနှစ်ခုကစောစောကဂိရိမာနန္ဒယဟန်ကိုဟောတာထဲမှာမပါဘူးသူနှစ်ခုကအသက်သုံးခုကစောစောက10မျိုးထဲမှာပါပြီးသားအဲ့ဒီအသက်နှစ်မျိုးကဘာလဲဆိုတော့နော်မရဏတင်ညာရဲ့အာဟာရပရိကူလတင်ညာအာဟာရပရိကူလတင်ညာဆိုတာက ကိုစားတောက်တဲ့စားတောက်ထားတဲ့အစာအာဟာရရဲ့ဆက်ဆုပ်စရာကောင်းတဲ့အနေအထားကိုဆင်ញင်တာပါဇက်နဲ့ဝါပြီးပြီဆိုတဲ့အစာယွန်တရားကောင်းသွားပြီလေပြန်လူရတဲ့ထွေးပြလို့မတင့်တယ်တော့ဟုတ်တယ်မဟုတ်လားပိုက်ထဲရောက်သွားပြီစိတ်ကူးနဲ့ကြည်ကြည်ပေါ့နော်နောက်ဆုံးစွန့်ထုတ်သည့်အထိအဆင့်ဆင့်အာဟာရရဲ့ပြောင်းလဲသွားပုံဟုတ်လားအဲ့ဒါကိုအမိပြုတော့ဘုန်းတို့ရှင်းသန်းနေတာနော်သူ့ကိုကျေးဇူးကမ်းဖို့ပြောတာမဟုတ်ဘူးဒီလောက်မကောင်းတာကိုအခြေခံပြီးရှင်းသန်းနေရတဲ့ဘဝကိုပါနောက်ဆုံးဘာလုပ်သွားလဲအမှန်ကိုနားလည်သွားနိုင်တယ် အဲ့ဒါကိုစဉ်းစားရင်နိဗ္ဗာန်ရနိုင်အဲ့ဒီယဟန်အဲ့ဒါအဲ့ဒီသင်္ချာ၅မျိုးကိုဟောတာအဲ့ဒီတရား၅မျိုးကိုဟောတာဒါကိုမစွန့်ဘူးဆိုရင်တဲ့ဘယ်လိုကိလာနာယဟန်မျိုးမဆိုဘယ်လိုကိလာနာပုံကိုပဲဖြစ်ဖြစ်ဒီ၅မျိုးသောတရားကိုစဉ်းစားရင်ယဟန်နာဖြစ်လိမ့်မယ်လို့ဟောတာအဲ့ဒါယဟန်နာဖြစ်တယ်ဟုတ်လားအာဟာရပတိကူလာသင်္ညာရဲ့မရဏသင်္ညာမရဏဆိုတာသေဆုံးရမယ်သင်္ညာဆိုတာအမှတ်ရတာသောသောကသင်္ညာ10မျိုးထဲမှာ3မျိုးကတော့အကျုံးဝင်သွားပြီသားနော်အနေစာရဲ့ အတုပရေအဲပြီးတော့သဗ္ဗလောကိအနာပိတတတင်ညာရေဟုတ်လားအဲ့တော့အဲ့ဒီသုတ်တန်နှစ်ခုကိုပေါင်းလိုက်ရင်ဘုံဘုံတို့သိထားရမယ်အမှန်တရားကြီးဘယ်နှမျိုးလဲဆိုတော့ဘုံဘုံစီစစ်ကြည့်လိုက်တော့12မျိုးထွက်လာတယ်ဟုတ်လားအခုကဘာနဲ့ဘာတိုးသွားတာတော့အာဟာရရဲ့ပုံမှာအမှန်သိအောင်ကြိုးစားခြင်းရယ်ဘဝရဲ့တစ်ချိန်မှာပျက်စီးရမယ်ဆိုတဲ့အမှန်တရားကိုဆင်ခြင်ခြင်းပေါ့နော်နှစ်မျိုးတိုးသွားတယ်ဒါတကယ်လို့ဘုံဘုံတို့ ဟိုယောဂဖြစ်လာမှအသုံးပြုရမှာတဲ့လို့တော့မဟုတ်ဘူးနော်ယောဂဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေတကယ်တမ်းဘုန်းဘုန်းတို့ကဟိုကျေပြန့်တဲ့အမြင်နဲ့ကြည့်မယ်ဆိုရင်ယောဂဖြစ်တယ်ဆိုတာဘာတော့ဘုန်းတော်ဆေးရုံတရားမှာဟာဒုက္ခရောက်နေမှာယောဂဖြစ်တယ်လို့ထင်ကြတာပေါ့နော်တကယ်တမ်းကအမြင်နဲ့ယောဂဖြစ်နေတာအဲ့ဒီအမြင်နဲ့လည်းကြည့်သေးခြင်းတခဏမြကိုကိုကိုကျမ်းမာပါတယ်လို့ဝန်ခံမဲ့ဆိုရင်ဝန်ခံခဲ့မယ်ဆိုရင်အဲ့ဒီလူဟာမိုက်မဲလို့ပါလို့နကုလပိတာကိုမြတ်စွာဘုရားဟောထားတာကြားဘူးတယ်မဟုတ်လား လူခန္ဓာကိုယ်ကြီးဟာတခဏလေးတောင်မကောင်းဘူးလို့ဘုရားဟောတယ်ကိုကိုကိုတခဏလေးနေကောင်းပါတယ်လို့ထင်ခဲ့မယ်ပြောခဲ့မယ်ဆိုရင်တောင်ဒီလူဟာခန္ဓာအကြောင်းကိုတကယ်မသိလို့ဟုတ်လားအမှန်ပြောရရင်ပါလေယောဂသည်တွေကြီးပဲလို့ပြောကျင်တာပြင်းထန်တဲ့ယောဂဆိုတာလည်းပဲအခုဖြစ်တဲ့နောင်ဖြစ်ပေါ့နော်အရင်ဖြစ်တဲ့နောက်ဖြစ်ဒါပဲကွာကြီးတာနဲ့သေးတာပဲကွာယောဂကတော့ဘာလုပ်နေတော့ဖြစ်နေကြယောဂဆိုတာမသက်တာတဲ့သဘောပဲလေအခုထိုင်းနေရင်နဲ့ညောင်းလို့လှဲ့လေရတယ်ရားလို့ကုတ်လေရတယ်ဒါပါတော့ ယောဂအသေးစားလေးတွေပေါ့ဟုတ်တယ်မဟုတ်လားအဲဒါကြောင့်မလို့ဒီယောဂဖြစ်တဲ့ပုံကိုယ်တွေကိုအကြောင်းပြုပြီးတော့ဟောတဲ့ဒေသနာတွေကိုယောဂဖြစ်မှရေလို့အသုံးပြုရမယ်လို့တရသေးမှတ်ထားလို့မှတ်ထားဖို့မဟုတ်ဘူးနော်ဟုတ်လားတော့နောက်ထပ်ပြောရင်တဲ့တုတ်တန်တစ်ခုကဘာလဲဆိုတော့ဘုဇင်ကတုတ်တန်ဟောအဲ့ဒီဟာလည်းနာမည်ကြီးရယ်နော်ဘုဇင်ကရွတ်ဆိုမယ်ဆိုရင်တော့နာယူမယ်ဆိုရင်တော့ယောဂပြောက်တယ်လို့ကြားဘူးတယ်မဟုတ်လားဘုဇင်တရားဟုတ်လားဝိသရိယဗရဏာရှိပြီတော့ အော်ပြီးတော့မယ်ဟုတ်လားသုတ်တန်၃မျိုးပြောမယ်လို့ပြောတာလေဂိရိမာနန္ဒသုတ်တန်ရဲ့ဂိလာနာသုတ်တန်ရဲ့နှစ်မျိုးပေါင်းလိုက်တော့အမှန်တရားကြီးဘယ်နှမျိုးထွက်လာတော့12မျိုးဟုတ်လားဘာရဲ့အမှန်တရားလဲလူရင်းပြောရင်ဒီခန္ဓာကြီးရဲ့အမှန်တရားပဲလေဘာမှလှုပ်ကြံပြီးတော့ဘုံဘုံတို့စဉ်းစားဆင်ခြင်တာမျိုးမဟုတ်နော်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းသိဖို့ဘုံဘုံတို့ကြိုးစားတာမသိလို့စိတ်တွေကညှဉ်းနှွမ်းနေတာသိရင်စိတ်ကဘာဖြစ်လာတော့အရှိအသွေးတက်လာမှာ အဲ့ဒီအည်အသွေးရှိတဲ့စိတ်ကကာကွယ်နိုင်တယ်ရင်ဆိုင်နိုင်စေလိမ့်မယ်နော်တုံးတန်ယုံအကြောင်းတရားလောက်ဆိုရင်ဖယ်ရှားပြီးတော့ယောဂပျောက်သွားတာမျိုးလည်းဖြစ်နိုင်တာပဲတတိပဋ္ဌာန်တရားကိုအထုတ်ပြီးတော့ယောဂပျောက်ကြတာတွေမရှိဘူးလားနော်အဲ့တော့ဘိုးရှင်ဆိုတာလည်းပဲအနှစ်ချုပ်လိုက်ရင်တတိပဋ္ဌာန်တဲ့ဟိုနော်ဟိုလိုပြောရလို့ရှိရင်တတိပဋ္ဌာန်တရားကိုပွားရင်ဘိုးရှင်တရားနဲ့ပြည့်စုံတယ်လို့မြတ်စွာဘုရားဟောတယ်ဆက်ဆက်နေတယ်ပေါ့အကုန်လုံးအဲ့တော့ဘိုးရှင်ကဘာတွေတုံးနော်တတိတန်ဘိုးရှင်ဆိုတဲ့တတိတရား ဓမ္မဝိစီယတန်ဖိုးစဉ်ဆိုတဲ့တဘာဝတရားတွေကိုစီစစ်တဲ့ပညာတရားဝိရိယတန်ဖိုးစဉ်ဆိုတဲ့တဘာဝတရားတွေအကြောင်းအမှန်ကန်သိအောင်ကြိုးစားအထုတ်မှုဝိရိယတရားနော်အဲ့လိုလုပ်တဲ့အခါမှာစိတ်ထဲမှာနှစ်သက်မှုပီတိဆိုတာဖြစ်တယ်အဲ့ဒါပီတိကလည်းဘုဇင်တစ်မျိုးနှစ်သက်လာရင်စိတ်ငြိမ်းအေးတယ်အဲ့ဒါပတ္တိအဲ့ဒါလည်းဘုဇင်တစ်မျိုးဟုတ်လားငြိမ်းအေးလာပြီဆိုလို့ရှိရင်စိတ်ကတည်ငြိမ်တယ်တမာတိအဲ့ဒါဘုဇင်တစ်မျိုးနော်တည်ငြိမ်မှုရှိလာရင်စိတ်ကငြိမ်သက်ပြီးတော့ဗက်လိုက်မှုကင်းပြီးတော့နော်ဥပိ္ပခာသဘောကို ပတ်ရောက်တယ်အဲ့ဒါလည်းဘုဇင်တစ်မျိုးဘုဇင်ဘယ်နှမျိုးတော့ခုနှစ်မျိုးဘုဇင်ဆိုတာ body အင်ကဘုဇင်က body ဆိုတာမညံနိဗ္ဗာန်ကိုမြင်နိုင်သည့်အထိအဆင့်မြင့်တဲ့ညံနော်အင်ကဆိုတာအစိတ်အပိုင်းမညံရဖို့အစိတ်အပိုင်းကို body အင်ကအဲ့ဒါကိုတရားနိယဘုဇင်ကလို့လောက်တာအဲ့ဒီဘုဇင်ကကိုဘုံဘုံတော့ဘုဇင်လို့ပြောတာတကယ်တမ်းကမညံရဲ့အစိတ်အပိုင်းပဲဘယ်နှမျိုးတော့ခုနှစ်မျိုးတတိယပညာရဲ့ပညာဆိုတာဓမ္မဝိရှယကိုပြောတာဟုတ်လားတတိယဓမ္မဝိရှယဆိုတဲ့ပညာရဲ့ ဝရိယရဲ့ပီတိရဲ့ပတ္တိရဲ့တမာရိရဲ့ဥပိ္ပခာရဲ့ဟုတ်လားအဲ့ဒီ၄မျိုးကိုကျင့်ပါများစွာပွားများမယ်ဆိုရင်ထူးသောဉာဏ်ဖြင့်သိလိမ့်မယ်ထိုးထွင်းပြီးတော့သိလိမ့်မယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်လို့မြတ်စွာဘုရားဟောတာဟုတ်လားအဲ့ဒါဘုဇင်တရားပဲဒါအနှစ်ချုပ်ပြောတာနော်တတ္တိမေဘုဇင်ကမယာသမတ္တခတာနော်တတ္တိမေမောက္ကလနာဘုဇင်ကမယာသမတ္တခတာဘာဝိတာဘူးလိကတာအဘိညာသမ္မောဒနိဗ္ဗာန်ယ တာဝတ္တန်တိနဘိုးရှင်တရားမြတ်စွာဘုရားဒီဘိုးရှင်တုတ်တန်ဟာရှင်မမောကလန်ရဲ့ရှင်မကတ္တပရဲ့နှစ်ပါးတစ်ပါးတခြားတနေရာစီအချိန်ရလဲတစ်ချိန်စီမှာဟောတာပါဟောရခြင်းရဲ့အကြောင်းကတူတယ်တောထဲမှာနေကြတာရှင်မမောကလန်ရောရှင်မကတ္တပရောဖြစ်ရလေးကိုပေါင်းပြောတာပါဘုံဘုံကနော်နေမကောင်းဖြစ်ကြလို့မြတ်စွာဘုရားတကူနဲ့ကြွပြီးတော့အဲ့ဒီဘိုးရှင်တရားကိုသွားဟောတာအဲ့ဒီဘိုးရှင်တရားကိုလည်းနားပြီးတော့အရှင်မြတ်ကြီးတွေဟာယဟနာကြီးတွေပဲလေသူတို့တန်တမာကိလေသာရှိတာမဟုတ်ဘူး ဒါမှမဟုတ်အဲ့ဒီတရားကိုလည်းနားပြီးတော့ဩဘုဇင်တရားတွေကတကယ်ကောင်းပါလားဘုဇင်တရားရဲ့ပုံမှာပီတိတွေဖြစ်ရပြီးတော့အဲ့လိုလည်းဖြစ်ပြီးတော့ယောဂါတခါလည်းပျောက်သွားတယ်။အဲရှင်မကတ္တပလည်းဒီတိုင်းရှင်မမောကလန်လည်းဒီတိုင်းအဲ့ဒါကိုဘုံဘုံတို့နာမည်လောက်ပဲကွဲတယ်ဘိုးအတိဘေကအတူတူဟောတာအဲ့ဒါမောကလန်ဘိုးရှင်တဲ့နော်ကတ္တပဘိုးရှင်ဆိုနှစ်မျိုးနောက်မြတ်စွာဘုရားကိုတော်တိုင်းလေနာယောဂါဖြစ်လို့နော်ရှင်သာတိဗုဒ္ဓရာရဲ့ညီရှင်စုံဒကိုဘိုးရှင်တရားဟောခိုင်းလို့ ရှင်စုံဒဟောတာအဲ့ဒီရှင်စုံဒဘုဇင်ကိုဟောတာကိုမြတ်စွာဘုရားနာယူလို့မြတ်စွာဘုရားလည်းနာလည်းပြီးရောယောဂပျောက်သွားတာအဲဘုမောအလွန်စဉ်းစားတဲ့ဒီဒေသနာလေးကိုတရားဆိုတာမြတ်စွာဘုရားဖြစ်တာလို့ပြောနိုင်တယ်နော်ဒေသနာတွေဆိုတာဟုတ်လားမြတ်စွာဘုရားအကုန်သိတာပဲဒါပေမဲ့မြတ်စွာဘုရားဘာလုပ်တော့တရားနာတယ်တရားနာခြင်းရဲ့အခန့်ကဏ္ဍအရေးပါပုံကိုလည်းသတိထားဟုတ်လားဘုရားတရားလည်းနာပြီးရောဘာဖြစ်သွားတော့ယောဂပျောက်သွားတယ်အော်စရာဟုတ်လား တရားနာနေတဲ့အချိန်မှာဘုန်းဘုန်းတို့ရဲ့စိတ်တရားဒီတရားထဲမှာပဲမလုပ်နေတော့တတ်ဝင်နေတယ်ဟုတ်လားကိုကစိတ်ပါမယ်ပြောတဲ့အကြောင်းအရာလည်းပဲအလွန်စိတ်ဝင်စားတဲ့အကောင်းတဲ့သဘာဝကြတယ်ဆိုရင် तू ကလည်းပဲအလွန်မှကောင်းမွန်တဲ့မြင့်မြတ်တဲ့ကုသိုလ်ကြီးချမ်းသာမှုကြီးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်တချို့ဆိုတရားလေးနဲ့နေနေတာပဲပြင်းတယ်ဘာညာမရှိဘူးဟုတ်လားအဲ့တော့ဘိုးစဉ်တရားရဲ့အစွမ်းဒါမြတ်စွာဘုရားကိုခေါ်တဲ့ဘိုးစဉ်ကြတော့စုံနာဘိုးစဉ်လို့အဲ့လိုခေါ်တာအဲဘိုးစဉ်တုတ်တန်၃မျိုးရှိတယ်ဟုတ်လား ဘုဇင်တရားရဲ့အစွမ်းပေါ့နော်အဲ့ဒါလည်းဘာလဲလို့မေးရင်ဘုဇင်ကိုဝေဖန်ကြည့်ရင်လေဒီခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်သိအောင်ကြိုးစားရင်းနဲ့အမှန်သိတော့နော်စိတ်တွေနှစ်သက်မှုဖြစ်တယ်ငြိမ်းအေးမှုဖြစ်တယ်တည်ငြိမ်မှုဖြစ်တယ်နောက်ဆုံးဥပိ္ပခာတရားနဲ့နော်ငြိမ်းအေးတယ်ငြိမ်သက်တယ်ဟုတ်လားအရှင်းမြင့်တဲ့စိတ်တွေဟာအမှန်တရားကိုဆင်ခြင်ရင်းနဲ့သိရင်းနဲ့ဘာဖြစ်သွားတာတော့အဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာဖြစ်သွားတာအဲ့ဒါတွေကပဲဘာဖြစ်နေတာတော့အစွမ်းတတ္တိရှိနေတာဟုတ်လားတလုံးနဲ့ပြောရရင် တရားကိုသိအောင်လုပ်လို့စိတ်ကချမ်းသာတဲ့အခါမှာအဲ့ဒီချမ်းသာမှုပါပဲဘာဖြစ်သွားတော့ယောဂါကိုပြောက်အောင်လုပ်ပြလိုက်တယ်။ဒါပဲအဓိကဒါဘုံမောကောက်ချက်ဆွဲပြီးတော့ပြတာနော်။ဒါကြောင့်တရားအထုတ်လို့ခန္ဓာအကြောင်းကိုသိအောင်လုပ်နေရင်းနဲ့နှစ်သက်မှုငြိမ်းအေးမှုသူ့အတိုင်းတာနဲ့သူဖြစ်လာပြီဆိုရင်လူကနေသားထိုင်သားကိုဖြစ်သွားတာ။အဲရုပ်ပိုင်းဆိုင်ရာအပြောင်းလဲတွေကိုဘုံတို့အများကြီးဟိုစာအုပ်တွေထဲမှာဖတ်ဖူးပါတယ်။နော်သိပ္ပံပညာရှင်တွေစမ်းတာလည်းရှိတယ်နော်တရားထိုင်နေတဲ့အချိန်မှာအဲ့ဒီလူရဲ့အုံနောက်ကနေ တော့ဆင်းလာတဲ့သွေးပေါ့နော်ဒီကိုယ်လုံးကိုဖြန့်သွားတဲ့အဲ့ဒီဟာတွေကိုဓာတ်ခွဲကြည့်တဲ့အခါမှာလူအလွန်တက်တာစေတဲ့ငြိမ်းအေးစေတဲ့ဓာတ်တဘာဝတွေတွေ့ရတယ်ဟုတ်လားအဲ့ဒါတွေဟာအများကြီးခန္ဓာကိုယ်အတွက်အထောက်အကူပြုတယ်ဒါကြောင့်တရားအထုတ်လို့ယောဂပျောက်တယ်ပါချင်ကြားဘူးတယ်မို့လားကြားဘူးတယ်နော်အဲ့တော့ဒါကဘာလဲလို့မေးရင်ဟိုအမှန်တရားကိုသိအောင်လုပ်ပြီးတော့အမှန်တရားကိုသိလို့ဖြစ်တဲ့ချမ်းသာဒုက္ခနဲ့ဘုံဘုံတို့ဘာလုပ်ကြအောင်တော့ရင်ဆိုင်မယ်ပေါ့ဟုတ်လား အမှန်ကိုသိလို့ရှိရင်ချမ်းသာတယ်လို့မြတ်စွာဘုရားအတိလင်းဟောတယ်နော်သူခောပညာယပฏิလာဘောနော်ခန္ဓာရဲ့အကြောင်းကိုအမှန်သိခြင်းဆိုတဲ့ဉာဏ်ပညာချမ်းသာမှုကိုဖြစ်စေတယ်ချမ်းသာတယ်ဟုတ်လားအဲကြောင့်မလို့ဘုန်းဘုန်းတို့ဒီနေ့နော်ကိုဗစ်ကာလစိတ်ဓာတ်ခွန်အားဖြည့်ဓမ္မကထာဆိုပြီးတော့အပိုင်း1ပြောခဲ့တယ်နော်အခုပါတော့အပိုင်း2အပိုင်း2မှာလည်းပဲဘာကိုပြောတော့ကာကွယ်တဲ့အပိုင်းရင်ဆိုင်တဲ့အပိုင်းကာကွယ်တဲ့အပိုင်းကိုလည်းဦးစားပေးရမယ်အခက်မသင့်လို့ ဖြစ်လာခဲ့ပြီဟေ့ဆိုရင်လည်းပဲဘာလို့မလုပ်ရှင်ဆိုင်တယ်အောင်ကြိုးစားရမယ်။ယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးတွေကိုနားလည်အောင်လှုပ်သိအောင်လှုပ်ပြီးတော့ယတနာမြတ်သုံးပါးကိုအာကိုရင်းဖြင့်ကာကွယ်တဲ့ပိုင်းရင်ဆိုင်တဲ့ပိုင်းနှစ်ပိုင်းလုံးကိုဘုံဘုံတို့လှုပ်လို့မရဘူးလား။ရတယ်။နောက်တစ်ခုကပါလဲဒီခန္ဓာဒီဘဝရဲ့အမှန်တရားတွေကိုသိအောင်မြင်အောင်ကြိုးစားခြင်းဖြင့်ပညာကြောင့်ဖြစ်တဲ့ချမ်းသာဒုက္ခတွေကြွယ်ဝလာရင်လည်းပဲအဖြစ်မတော့ရှင်ဆိုင်နိုင်လိမ့်မယ်။ဟုတ်လား။ ခန္ဓာကိုယ်ကြီးကသူ့သူဖောက်ပြန်နေတာဖောက်ပြန်နေတာစိတ်ကသူ့သူချမ်းသာနေတာချမ်းသာနေတာတပိုင်းတည်းဖြစ်ပြီးတော့ဟုတ်လားယောဂကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်နေတဲ့အနေအထားရောက်မယ်ဆိုလို့ရှိရင်မကောင်းဘူးလားကောင်းတယ်နော်ရင်မဆိုင်နိုင်ဘူးဆိုရင်ဆင်းရဲမှာနော်ပတ်စံတွေရှိလည်းပဲဆရာဝန်တွေဝိုင်းဝန်းလေးနေတဲ့ကြားတွေကအော်နေကြတာပဲလေဟုတ်တယ်မဟုတ်လားပြုစုမဲ့လူတွေကြားတွေကနော်အပေါ်ယံကြည့်ရင်အနေအထားတွေကောင်းတာလို့ထင်နေတဲ့ကြားတွေကကာယကံရှင်ကအည်သွေးမရှိတဲ့အခါကျတော့ဘာဖြစ်နေပြီတော့ယောဂဖြစ်တာနဲ့ဆင်းရဲနေကြပြီ တချို့ဘာလုပ်နေတာငိုနေကြတာပဲလေဟုတ်တယ်မဟုတ်လားချစ်ကူတရားမရှိလို့လားမဟုတ်ဘူးမပြုစုမလူမရှိလို့လားမဟုတ်ဘူးဘာလို့ငိုနေတာတော့ရင်မဆိုင်နိုင်တာပေါ့နော်တရားမှလည်းကြောက်တာတစ်ပိုင်းအမျိုးမျိုးပေါ့ဟုတ်လားမိုက်မဲမှုတွေနဲ့စိတ်ကဘာဖြစ်နေတော့ပူလောင်နေတယ်ပင်ပန်းနေတယ်ဆင်းရဲနေတယ်ဟုတ်လားဒါကြောင့်နှစ်ပိုင်းပြောတယ်နော်ကာကွယ်မဲ့ပိုင်းကုသရင်ဆိုင်မဲ့အပိုင်းဟုတ်လား အဲ့ဒီမှာလည်းပဲဘုံဘုံတို့ဘာကိုအားကိုမတော့ယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးသစ္စာမေတ္တာဒါတစ်ပိုင်းပြောတယ်ဟုတ်လားနောက်တစ်ပိုင်းကဘာတော့ဒီခန္ဓာဒီဘဝရဲ့အကြောင်းကိုအမှန်ကန်သိအောင်မြင်အောင်ကြိုးစားခြင်းဖြင့်သိရင်သိသလောက်မြင်ရင်မြင်သလောက်နားလည်ရင်နားလည်သလောက်စိတ်နှလုံးကဘာမလုပ်မလို့ချမ်းသာမယ်ငြင်းအေးမယ်အဲ့ဒါတွေဟာအစွမ်းတတ္တိရှိတယ်ဆိုတာကိုစဉ်းစားမိသိခြင်းတာဟုတ်လားအရာယူလို့အရာယူလို့မရဘူးလားရတယ်နော်ယူနိုင်တဲ့အခြေအနေရောမပေးဘူးလားပေးတယ်အဲ့ဒီအစွမ်းလူတိုင်းမှာရှိတယ် နော်ယုံကြည်ဖို့နဲ့တကယ်ကြိုးစားဖို့ဒါပဲလိုအပ်တာဟုတ်လားလောက်ကြည့်ပေါ့ဝင်လေထွက်လေလေးကိုပဲကြည့်နေအများကြီးဘုံဘုံတို့တက်เสียဟောတက်ရင်တော့ကောင်းတာပေါ့ဟုတ်လားဝင်လေလေးဝင်နေတယ်နောက်ထွက်လေလေးထွက်သွားတယ်ဒလဇက်လိုက်သိနေအောင်ကြိုးစားနေမယ်ယူးယူးလေးပါပဲဟုတ်လားဒါကိုပဲလေ့ကျင့်ပြီးတော့ဇောက်ချပြီးတော့လုပ်နေမယ်ဆိုရင်နောက်ဆုံးပန်းနိုင်တော့ရောက်မသွားနိုင်ဘူးလားရောက်သွားနိုင်တယ်ဟုတ်လားလုပ်ကြည့်ပေါ့နော်အဲ့ဒီနီးနဲ့ဘုံဘုံတို့တွေကနော်ကာကွယ်တဲ့အပိုင်းကိုရော ရင်ဆိုင်တဲ့အပိုင်းကိုသွားလို့မရဘူးလားရတယ်နော်အဲ့တော့ယတနာမြတ်သုံးပါးရဲ့စွမ်းရည်တတိတွေသစ္စာတွေမေတ္တာတွေနောက်ဆုံးပြောတဲ့အပိုင်းကပညာလို့ပြောရမှာနော်ပညာဆိုတာဘာလို့အမှန်သိတာဟုတ်လားဒီခန္ဓာရဲ့အကြောင်းအမှန်သိတာနော်အဲ့တော့ပြောတာတွေတော်တော်လေးပြည့်စုံသွားပါပြီဟုတ်လားအချိန်လည်းပဲတနာရီနည်းနည်းကျော်သွားပြီနော်အဲ့တော့ဘုံဘုံတို့အပိုင်းနှစ်ပိုင်းပေါင်းပြီးတော့နော်လေ့လာမယ်ဆိုလို့ရှိရင်တစုံတစ်ခုသောအတိုင်းအတာအထိဒီကိုဗစ်ကာလမှာမိမိတို့ကိုမိမိတို့ချမ်းသာအောင်တည်ငြိမ်အောင် ထိမ့်သိမ့်နိုင်ကြလိမ့်မယ်ဟုတ်လားယောဂနဲ့ပတ်သက်ပြီးတော့ကာကွယ်တဲ့အပိုင်းရောရင်ဆိုင်တဲ့အပိုင်းရောနော်အကုန်လုံးမှန်မှန်ကန်ကန်နော်တုံ့ပြန်နိုင်ကြလိမ့်မယ်လို့ဒါဘုံဘုံတို့နားလည်ကြရမယ်ပေါ့ဟုတ်လားဒါကြောင့်ပြုလုပ်အထုတ်ထားကြတဲ့ကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတိကြောင့်နော်ယောဂဝေဒနာဇောကလွတ်ကင်းနိုင်ကြတဲ့နောက်ဆုံးနော်ရုပ်ဒုက္ခနံဒုက္ခလုံးဝချုပ်ငြိမ်းရုပ်သိမ်းရာဖြစ်တဲ့နိဗ္ဗာန်တရားကိုမျက်မှောက်ပြုအောင်နော်ကျင့်သုံးနိုင်ကြတယ်ကျင့်သုံးနိုင်ကြသဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတယ် သူတော်ကောင်းတွေဖြစ်ကြပါစေတည်း